ဝါအားသမထ40ထဲမှာကောင်းဆုံးဘာဝနာဘုရားသုတတိပဲသမထဘုရားကိုကြည်လို့ပြီးတော့ဉာဏ်ပညာနဲ့ရှင်ပြီးတော့ဘုဝေစိတ်ကတော့ဗုဒ္ဓသရဏဂုံတရားတော်ဘုဝေစိတ်ကတော့ဓမ္မသရဏဂုံသန္တာတော်ရှင်မြတ်များအဓိကတော့ဒီဟာအန္တရာရှင်မြတ်တို့ဘုဝေစိတ်ကတော့သန္တာသရဏဂုံ ကာမဂုဏ်ကျေးဇူးဟာမိဟန်လည်းကျင်းပြီးတော့ပေါင်းကျိုးချမ်းသာပြည့်စုံနေနိုင်တယ်ဇာနာတွေအများကြီးပါသူဒီပြတဲ့ဒေဂာကြီးမှာကာမဂုဏ်လေးဆိုပြီးတော့တည်သွားတမဏီလူမျိုးညပေါင်း50တန်ဃာလောက်စာသူဒီပြတဲ့ဒေဂာကြီးမှာဘုဒ္ဓနာမေသံမိဓမ္မနာမေသံမိဓမ္မနာမေသံမိလို့တည်သွားနော် ပြည့်ပြည့်ပြည့်တေဂာနိကြမှာဘုဒ္ဓသနာရေးစာမေဓမ္မသနာရေးစာမေဓမ္မသနာရေးဆိုသွားလို့ဘုရားဘာသာမဟုတ်ပါဘူး။ဘုရားသင်ပြတဲ့အဲ့ဒါလေးဆိုသွားတာ။လက်ပြောက်သွားတယ်။စတ္တမာနမလူတွေအဲဓမ္မဓမ္မီလူမျိုးတန်ဃာတွေကြီးတို့နောက်စန္ဒာလတွေကမှအင်းတွေပဲချစ်ခိုးရုံနဲ့နန္ဒမီဖြစ်သွား။အာဇာလန်နေရာများတယ်။ မာစီယထိလိုက်ရေးတဲ့ယရဏခုံကြီးဆိုတဲ့စာအုပ်အများကြီးပဲအဲ့စာအုပ်ဖတ်တယ်မာစီယထိလိုက်ရေးတာတော့ explosion theory လို့ဒီနေ့ဆရာလည်းရှိပါတယ်။အော်ပါဘူး။ယရဏလုံးမရဲ့ခုံတော်ကျေးဇူးတော်တွေပူဇော်လိုက်တာနဲ့လောလောဆယ်တတ်မဲ့လူတွေမတတ်နိုင်ဓမြလီလာလည်းမမြအောင်အိမ်ပါပြောင်း မဆရာဝိနံယူရယနာတော်မှာဂုံကျေးဇူးများဆိုတဲ့ဆောင်းထုံးမှာပါပါတယ်တကယ်လို့ရှင်သေးကြီးတဲ့ဒေဝများများဆောင်းထုံးမှာယနာဆုံးပါရဲ့ဘုရားကြီးကိုညာရည်ရစုပ်ပါမှာရစုပ်ပါမှာဒီမောမောက်သွားပြီနဲ့ပစ္စည်းလည်းမဆုံးဘူးလူလည်းမသိဘူးအဲလုံးပြသွားနေတယ်ဘုံလုံးရနေတယ်တက်ရှင်ရတယ်ရှိတယ် လူသားနာမှာထင်ရှားတဲ့ဒေဝတတ်တသက်လုံးတရားကိုပြမပြီးတော့ရေပြိုခံနေမှာရေရိုးတွေနဲ့မြတ်စွာဘုရားကိုစိကပ်ပါတယ်တရားတော်ကိုစိကပ်ပါတယ်နာတော်ကိုစိကပ်ပါတယ်အကုသိုလ်ဖြစ်တည်ကြီးလွန်အားကြီးအဝိဇ္ဇကြတော့နေနဲ့အမြဲတမ်းကြတော့အမ္မာတိမအထိတ်တရ ပစ္စည်းရောက်တာဖြစ်ဖို့ဂျင်းတည်သွားတယ်။ဒါနာလုံးမဘုံတို့ဂျင်းပြီးတော့တရားပြောပြတယ်။ကိုယ်နဲ့မောင်ဒီပိရိကဆရာတော်ဘုရားကြီးအများကြီးပြောတယ်။အဲ့တော့ဘုရားသခင်ဘုရားမှန်တရားသခင်ဘုရားမှန်သံဃာသခင်နာမမှန်ပူဇော်မှကုဘခွင့်ရတို့လူဘဝမှာသာသနာတော်ရဲ့ကျွရာကျွတ်တဲ့တရားကျွတ်တဲ့မတန်ဖို့တန်တဲ့အရာမလို့ကျေးဇူးတော်ရှင်မင်းမဆရာတော်ဘုရားကြီး တရားတစ်ပုဒ်တစ်ပုဒ်မှာနမကာရပေါ့ဘုရားကိုရှိခိုးတာအရှင်ဩဃာတာနဲ့ရှိခိုးအစတော့တော့ဒီလိုပဲအဲ့ဒီရှိလိုက်တာတခါတာလည်းတယ်မဟုတ်သုံးပါတာဘယ်တော့မှတရားအနေတော့ဆရာတော်ဘုရားကြီးနေစာလိုက် သနာတော်တရားတွေဘုရားဘာသာစာပေနည်းနည်းတွေဆိုတာစာဒါကမူလတန်ခါတွေပတ်တစ်ချက်အမျက်ရှယ်ဝေးတတထဒိပါယထဘာဝထဟောဒီတရားတော်ပုဂ္ဂိုလ်တ attva တွေနဲ့ကြိုက်နေတဲ့တရားတွေသူပုဂ္ဂိုလ်နဲ့သူတရားနဲ့သူပုဂ္ဂိုလ်နဲ့သူတရားနဲ့သူနဲ့နဲ့သူတရားနဲ့ဝတ္တိအောင်ဝင်ကြဟောနေတဲ့မြတ်စွာဘုရား ယာဝတကံညေယတာဝတကံညာဏလောကမှာသိတရားတွေကသင်္ချေနန္ဒအများကြီးတာဝတကံညာဏအဲ့ဒီညာတော့ဘုံသိတယ်ဒါပေမဲ့တချင်ညာဘုသမလူတွေသိတာကနည်းနည်းလေးသိတယ်နတ်သိလို့နေလောကမှာသိတရားတွေကအများကြီးပဲညဇာဘုရားကုန်သိတယ်ဒါပေမဲ့ပြန်ဟောတဲ့အခါကျတော့အကုန်လုံးမဟောပါဘူး လူတွေမလိုက်နိုင်လေပိဒါယသန္တရာယညင်းဝေးဖို့လောက်သစ္စာသိဖို့လောက်ဉာဏ်ပူဇံရဖို့လောက်ဒီလောက်ပဲဟောတယ်ဣဓာတဲ့တရားနဲ့ဟောတဲ့တရားနဲ့ဟောတဲ့တရားနည်းနည်းလေးဟောတိကတ်တော့နည်းနည်းလေးရသော်ပြန်ဤရတဲ့တရားအင်ချိနန္ဒတရားတွေဆက်ဟောတော့ဘုံနဲ့နိုင်တယ်အဲဒီလို ဓမ္မညတရွှေဉာဏ်တော်ကြီးနဲ့ပြည့်စုံအောင်ပါရမီ7ပါးအပြား30ဒီသင်္ချင်းနဲ့ကဘာတသိန်းလို့ရှိသင်္ချင်းနဲ့ကဘာတသိန်းလို့26သင်္ချင်းနဲ့ကဘာတသိန်းနင့်တာခံပြီးတော့ဖြည့်ခြင်းမဲ့ရတပေါင်းများစွာစတိခဲ့ရတပေါင်းများစွာစတိခဲ့ရမျိုးမျိုးသားတဲ့သမီးတွေဇနီးတွေခင်မတွေအကုန်ဇနီးတွေအကုန် ဘေကံဆုံးကြကြပြီးတော့အနစ်နာခံပြီးတော့မှရလာတရားတော်တွေဗဒဘုဒ္ဓံဟောအာကြီးတို့ဒေါဘတရား၅ပါးထဲမှာတတ္တမသဝနာဒုံးလည်းပါအချို့လည်းအတိထင်တတ္တမသဝနာအတိဒုံးရောင်းတရားတွေနာကြဖို့မတန်ခဲနေအာရောင်းတရားတွေပေါ်နေတာပဲအစရှိရင်အများကြီးနာလို့ရတယ် နာလို့ရတယ်ယနေ့ရောက်တာမဟုတ်နာဖို့ကတော့ပြဿနာချင်းနာပြရတာပဲဒီအများကြီးပါလေအဲ့ဒီနာတဲ့တရားကိုသဘောပေါက်ဖို့နားလည်းသဘောပေါက်ဖို့ခဲရနေနာကြဖို့ဆိုတာလည်းပဲဒီဘုရားဘာသာတွေကတော့ဟောနာလို့ရတာပဲတရားတွေသူ့ဘာသာတွေကဘုရားတရားမနာရဘူးပြိပ္ပတာစီချံ နာရဘူးဘုရားစာမဖားရဘူးဘုန်းကြီးမရှိခိုးရဘူးညာကြီးပဲအဲ့ဒါဒါတော့မှလည်းဆန့်ကျင်တဲ့ယူဆမှားတယ်အများကြီးပဲအဲ့တော့ဘုရားတရားတန်ခါကိုပုဂ္ဂိုလ်ရင်းရတဲ့ပူဇော်ခွင့်ရတဲ့နာကြားခွင့်ရတဲ့အာထုခွင့်ရတဲ့ဒီလိုဘဝတမှုကောင်းတယ်။ဒါလို့ကောင်းတယ်။ယေကေစီဗုဒ္ဓံတဏ္ဍကတာတိနာတိကမိတ်ပါယထုမိတ် တရားတရားတန်ခါကိုကိုယ်ရှိခဲ့တဲ့ပုဂ္ဂိုလ်တွေဟာရှင်းရှင်းရှင်းရှင်းတဲပြီးတော့မပိုးနဲ့တဏှကုံတည်သွားမယ်ဆိုတယ်တော့မှပဲမကြဘူးအဲ့တော့ခိုင်လုံအောင်ပြောတာပေါ့ဒီမဲ့ညာပြညာရသို့သော်လည်းပဲရိုးရိုးတဏှကုံနဲ့ကိုယ်ပဲနဲ့ပြောတော့တာညာကြီးပဲေဘိက္ခွေဗုဒ္ဓိပတနာအဂိတိပတနာအခေခောပတနာနာအကောပိပါကောဟောတိ ဂျေဘုကိုရောဟာမြတ်စွာဘုရားချီးကျူးကြတယ်အဲ့လိုမြတ်စွာဘုရားကိုချီးကျူးတဲ့မြေကောင်းသားမြေကောင်းသမီးတွေဟာအထွတ်ဆုံးမြတ်ဆုံးရတနာကိုချီးကျူးကြရောက်တယ်ပူဇော်ရရောက်တယ်အထွတ်ဆုံးမြတ်ဆုံးရတနာချီးကျူးပူဇော်တဲ့မြေကောင်းသားမြေကောင်းသမီးတွေမြတ်ပြန်တတ်တော်အားလုံးပါအထွတ်ဆုံးမြတ်ဆုံးကျူးတရားရနိုင်တယ် ဘုရားရှင်ပြန်မှာမဟုတ်သူ့အဆုံးနဲ့သူ့အဆုံးနဲ့သူ့အဆုံးနဲ့တော့ဘုရားလို့ပြောတာရသဗျာဘုရားကြီးတို့ရဲ့သင်္ချေနန္ဒာရဲ့ သဗ္ဗဇ္ဇဉာဏဝိသမမဟုတ်တာမြတ်တဲ့အာနာဘာအဲ့ဒါတော့အခက်နေနေတာရိုးရိုးလေးပဲဒုက္ခကြောင့်မဲ့အရာတွေကိုတားမြင်မှာအဲ့ဒါဘုရားရားတဲ့တရားဒုက္ခရောက်မဲ့အရာတွေကိုတားဖြာရံကလေးသားချေกว่าအဲ့ဒါမဟုတ်တရားမဟုတ်အာယုန်ဒီနိဝတ္တနာ အကျိုးမဲ့မဲ့အရာတွေကိုတားဖြစ်တော်မူတယ်တဲ့မြတ်စွာဘုရားအကုသိုလ်တွေဒုစရိုက်မလုပ်ကြနဲ့သဗ္ဗဗမ္ပတအာဒရဏအကုသိုလ်မှန်တယ်များမလုပ်ကြနဲ့မရောရဟောင်းနေညာဖွင့်ထားပါအကုသိုလ်ဒုစရိုက်တွေကိုဘာဖြစ်လို့တားမှထင်လဲဒုက္ခရောက်မှဆိုအပြစ်လိုပါလေဘုရားဘုရားရောရ အဓိကယောဂီကိုဟောတာဘုရားတို့များတဲ့ဓမ္မပိဋကနာနောက်မှာတွေ့နေရာကြီးကလာမှာပဲလို့ဘုရားတို့ကြောင်းပါတယ်အဓိကကအာထုတ်နေတဲ့ယောဂီတွေအတွက်အဓိကပြောတာနော်ဝိပဿနာဉာဏ်ပါဗျာဓမ္မလေးဉာဏ်မောစွမ်းကိုယ်ဉာဏ်နဲ့ဉာဏ်မောစွမ်းကိုယ်ဉာဏ်နာမှာဖောင်းတဲ့ပိန်ရဲ့ရှုရှဲလို့နေတယ်ဉာဏ်နိုင် ညာဖွင့်တာဒီကလို့ဆိုဆယ်လုံးဒီဆယ်လုံးဆိုလုံးနေတာဒီတော့ညာဖွင့်တာအဲဒီခုလိုရှိတာပေါ့ထေဝါကြီးတွေအများကြီးကျက်တယ်ဆရာတော်ကြီးတွေကြတော့နာတရားနာညာခန္ဓာလည်းကောင်းပါဟောတဲ့ကတည်းကဟောတဲ့ကပိကတ်တော်အောင်အောင်ခြေတော်ပြတော်ပေါ်မှာအချို့ဆရာတော်ကြီးတွေကဥဒ္ဒတ်တယ်ဥဒ္ဒတ်တာတော့ဂျာရနာနေကြဘူးဒါပဲဆိုတန်းသိ အဲ့ဒါရဟန္တာရဲ့အနန္တပဲကောင်းတယ်ဘောဘာမှမသိသေးလို့ရှင်အင်ရှာလာကလုံးကိုနှလုံးရအောင်နှလုံးကိုဆယ်လုံးရအောင်ဆယ်လုံးကိုလုံးပြရရရဟန္တာရဲ့အခါတရားဆွေးနွေးတဲ့အခါတရားတွေသင်တဲ့အခါစတတ်တဲ့အခါသာတယ်ဉာဏ်ဖွင့်တာဟောပဲနေထိုင်ကြည့်ရတာထားလိုက်ရှူရှဲရတာထားလိုက်ဒါမှမှန်ပါဟောတယ်ဆို တော့ဘာမှမသိတော့အဟောရဲဆိုတာသိအောင်မှတ်ထားတဲ့အခါကျတော့တုတ္တမယဉာဏ်တုတ္တမယဉာဏ်ကြတော့ဘာပရိညာဖြစ်လဲညာတပရိညာညာတပရိညာဆိုဒိဋ္ဌိတူနဲ့ထုတ်ကောင်ကြီးပြလောဘဒေါသမောဟတွေကိုမြေပေါ့ကျူးတာလောဘဒေါသမောဟတွေအားနည်းသွားလို့တိရဏပရိညာနဲ့ဆက်ကျူးတာတော့ ဟောအာအလည်းဆုံးဖြစ်တဲ့ဒိဋ္ဌိပိဋိပိတာပြုတ်ထွက်သွားနောက်ဆက်ကျူတာကမ္မရဏတို့ဒေါသတို့နောက်ဆက်ကျူတာအဝိဇ္ဇာတို့မာနတို့ဘောဓတို့ကိုပြုတ်ဉာဏ်ဖြစ်သွားဒါဒပရိညာကိုပယ်လို့ရဒီရဏပရိညာလည်းကျူတာဘာနာပရိညာဆိုတာအကျိုးတရားကျူတာပါမယ်ဒီဘက်ကိုပေါ်ပေါက်ဘုရားပြောတာဟာတရားဓမ္မတွေဆိုတာညာတပရိညာတရားအထုတ်ဖို့နော်ရောက်ပြီ အေးတရားအထုတ်မရောရည်ရတပြားရှိခိုးတော့ဥတုံငင်ချရတော့မထီရောက်မြတ်စွာဘုရားရဲ့ဘုံတော်ကျေးဇူးတော်တို့နိက္ခကာရတိတကယ်ကိုရိုးရိုးသေးသေးစိတ်ချရရှိခိုးရရခိုးလည်းရခိုးတယ်ဥကြတယ်ဥကြတယ်တော့မှမှဘုံတော်ကျေးဇူးတော်တွေအရင်နှလုံးသွင်းနိုင်ဖို့ရည်ရည်ဘာဖြစ်လို့လို့ရှိခိုးရတာလဲဒီလိုကျေးဒီလိုဘုံတွေရှိလို့ရှိခိုးရတာအာသာရေးကောင်းဆောင်များရှိခိုးခိုင်း အာနာပါနအလွယ်လာမရှောင်လာလို့ရှိခိုးရတယ်တက္ကနနာကျူးပြန်။အော်ကျေးဇူးတော်အနန္တမြတ်ဗုဒ္ဓလူတမန်နတ်တမန်ဒီမသိနိုင်တဲ့တရားကိုသင်ပေးတာ။အဲ့လိုသင်ပေးနိုင်ဖို့အတွက်အနည်းဆုံးလေသင်ချင်းနဲ့ကဘာအသိနဲ့နာခံပြီးတော့စွန့်လွတ်ပြီးတော့ပါရမီဖြစ်ရတယ်။လေသင်ချင်းနဲ့ကဘာအသိကိုထားလိုက်ပါအောင်ဗျာ။ တို့တဘဝလဲတော့မှာယဟန်ဘုဖို့တရှိဘုတော့ပါပါရမီကျုံရင်ကျုံတယ်လို့ဒါနသိနာပေါင်းတာအစားရှိတယ်ဒါနပါရမီဉာဏ်ပါရမီလေးမှပါရမီဉာဏ်ပါရမီဉာဏ်ပါရမီဉာဏ်ပါရမီလေးဒါနပါရမီဉာဏ်ပါရမီကာပါတိဥပပါရမီတို့ပရမတ္ထပါရမီထားလိုက်ပါဦးဘုရားပါရမီ၁၀ပါးတောင်းတောင်းဖြစ်ဖို့ပြောပါကျေးဇူးတော်သိတဲ့ကြတော့ ကျေးဇူးတွေကိုသိနေကြလို့ကျေးဇူးသိတဲ့ကျေးဇူးဆမိတ်မြတ်မိတ်ကောင်းရှာမှုပါကျေးဇူးသိကြပါဓမ္မသူတော်ကောင်းရှင်းတယ်ကျေးဇူးမသိတတ်တဲ့သူတော်ကောင်းရှင်းမှာမိဘရဲ့ကျေးဇူးဆရာသမားရဲ့ကျေးဇူးနန္ဒနန္ဒငါးပါးထွတ်တဲ့ကဘုရားဘုရားကျေးဇူးလို့မောင်မဲမိုက်တိုင်ကြီးထဲမှာကျင်လည်ခဲ့ရ ဝိဇ္ဇာတဏှာလေးပြီးတော့မောင်မဲတဲ့မှာဝိဇ္ဇာကမောင်ချတဏှာကကျိုးတဲ့ချီထားမောင်မတဲ့ကြားတဲ့ကျိုးတဲ့ချီထားတော့ဒုက္ခတဲ့ကြားတဲ့အလွတ်အောင်ပြေးနိုင်မှာပြေးနိုင်ပါဘူးဗျာဟိုကြောက်တဲ့မှာဆိုပါတော့ဗျာမောင်ပွဲဘာမှအဲ့ဒီကြားတဲ့ကျိုးတဲ့ချီထားတယ်ကဲကိုယ်ကြိုက်စားမဲ့အကောင်မျိုးမှမူရလာလို့ရှောင်းနေတိတ်တွေမှာရှောင်းနေ အာမန္တနဲ့သိခံရုံပဲရှိတယ်ဥပမာပြောတာပါသတော်သန္တရာကြီးထဲမှာကျင်နေရတယ်အဲ့ဒီတိုင်းဝိဇ္ဇာအမှောင်ချမှန်တရားတွေမသိအဓိကတော့လွတ်မြောက်ကြောင်းတရားတွေလွတ်မြောက်ကြောင်းတရားတွေမဂ္ဂင်၈ပါးလွတ်မြောက်ကြောင်းတရားတွေသစ္စာလေးပါးပေါ်မသိအောင်မှောင်ချဘာတော့သိတယ်ဆိုတော့ဥပ္ပနာလို့သိဖို့နိုင်အောင်စဉ်ကြတော့သိတယ်ညံ့ကျွမ်းတယ် အဲ့ဒါတော့သိတယ်တကယ်လွတ်မြောက်မဲ့ဟာကြတော့မှောင်ချတယ်ဘာမှမသိဘူးဘာလို့မှမသိတော့အစရာကိုသိတယ်ဘာလို့ဖြစ်ဖို့သိတယ်သူများကိုဒေါသဖြစ်ဖို့သိတယ်တတ်ဖို့ဖြတ်ဖို့သိတယ်တရားလုပ်ဖို့သိတယ်နေနဲ့ကောက်ချက်ဖို့သိတယ်နိုင်ငံကိုအရာဝတ်ကြတော့မှမသိဘူးဝိဇ္ဇာရဲ့ဘောကိုကြားမှပြောတာနော်ဝိဇ္ဇာအဝိဇ္ဇာတဲ့မှန်တရားတွေကိုဖော်ပြတယ် အာဝရဏတတ်ဒုက္ခရောက်တဲ့တရားတွေအမှုရသစ္စာတွေပေါ့အဲ့ဒါတွေတော့ကြာကြာနာနာဖော်ထုတ်တာလောလောလောလောလောလောကျွမ်းကျင်အောင်ဖော်ထုတ်ဝိချေပါတတ်မန္တရာတွေနိဗ္ဗာန်ကြောင်းတရားတွေကိုဘုံွယ်ထားတယ်အပတိပတ္တိအဝိဇ္ဇာလို့ဆိုတယ်။အဘောပြတ္တမမယေဘောနာဘောနာဘောနာဘောနာ မချစ်ပြတဲ့သဘောတရားတွေကိုချစ်ပြပွဲတဲ့သဘောအနေနဲ့လာတဲ့သဘောတရားတွေကိုလာရပွဲတဲ့သဘောအနေနဲ့ဆင်းရဲတဲ့သဘောတရားတွေကိုချမ်းသာပွဲတဲ့သဘောအနေနဲ့မေလျောပေါ်စားတော့အဝိဇ္ဇာဖြစ်အဝိဇ္ဇာဖြစ်တော့ဘုံဘုံတယ်မန္တရားတွေကိုမသိအောင်ထုံးတာလည်းပဲဝိဇ္ဇာအမှားတွေကိုပေါ်ထုတ်ကြလည်းပဲဝိဇ္ဇာ ဘုရားကအပတိပတ္တိဝိဇ္ဇာဘောကပြန်နာမာမာရွေးမြဲပေါ်ထုတ်ပြရဝိပတိပတ္တိဝိဇ္ဇာဘုရားဓမ္မတတ္တိနဲ့မြို့နဲ့အကျူပါပဲဘုံထာရာယအာဝရဏတတ္တိမကောင်းတာတွေကိုမှားတာတွေကိုထုတ်ပေါ်တာဝိခိပတတ္တိဝိဇ္ဇာတတ္တိဝိဇ္ဇာသစ္စာဒီမောဘုံဘုံဘုံလုံးဘုံတာ မှန်တရားတွေကောင်းမြတ်တဲ့တရားတွေဒုက္ခရောက်မဲ့တရားတော့မဟုတ်ပါဘူးပြောပေးတယ်ကောင်းမြတ်တဲ့တရားတွေကိုပုံဖုံးတာလိုက်စားနိုင်မှကျိုးသားနိုင်မှဇွဲနဲ့ကျိုးသားနိုင်မှမှန်တရားတွေသိနိုင်တယ်အဲလိုဝိသကဘုံမိတနာကကျိုးနဲ့ရှိတာမောင်ချပြီးတော့ကျိုးနဲ့ရှိတာပြီးပါလေရောဗျာ အကောင်မဲ့လာကြိုက်ကြိုက်ဘယ်လိုပဲနေစနေစဘယ်မှမပြေးနိုင်ဘုဘုတော်ကိုယ်မဆောင်နိုင်ဘူးဟုတ်တယ်မလားဘုဘနေတော်မလေးညာတော်ပါဒီနေ့ကဘုဘနေပါလားတော်စရင်လာပြည့်နေပါလားဒီချစ်ရတယ်မသိဘူးလားလည်းမသိဘူးဖိတ်တယ်ဒါပေမဲ့ကြော်တယ်လည်းမသိဘူးအော်တို့ဘယ်နာမှာအများမိသားစုရောကိုမိသားစုရော မင်းရဲ့နဲ့ကိုယ်တော်ကရှင်ဝဲကိုရတိဝဲကိုရတရားတွေဟောနေပြီပဲမကြောက်ဝိဒါနခါကြီးတွေပိတ်ဟုတ်တော့မလားဝိဒါနခါကြီးတွေပိတ်တယ်မျက်လုံးကလည်းမမြင်ဘူးတဲ့တိတ်တလားဝိဒါတိတ်တလားကိုဟောအဲ့ဒါကျမ်းဖန်ပြီးတော့တဏှာလည်းပဲဟိုတွေ့တာဒီတွေ့တာဟိုခန္ဓာကိုယ်တွေ့တာပေါင်းလဲချတယ်ကျိုးတယ်လည်းချိန် အကြနာမလုပ်နိုင်မသိလို့မလုပ်တတ်တာလည်းနှမျိုးသိရတာနဲ့လည်းမလုပ်နိုင်သိတဲ့ပြိဿဒီထဲမှာအများကြီးရှိတယ်သိတယ်လို့လို့သိတယ်ဆိုတာသိတာပဲတချို့ပါဠိလိုလည်းသိတယ်အင်္ဂလိပ်လိုလည်းသိတယ်မှတ်လောက်ပါလားဆိုတော့မလုပ်ဘူးရှင်ရှင်ကြီးတွေဘယ်လိုလက်ချက်ပါလဲအေးတဏ္ဍာရာလုံးက တို့မောင်ချပြီးကျွတ်တုတ်ထားတယ်ဝိဇ္ဇာတဏ္ဏတော့ရောက်ရဲ့အဲခုချိန်မှာဝိဇ္ဇာတဏ္ဏဒေါ်လာညာဒီမဲ့သူတွေဒေါ်လာလားမဒေါ်လာတော့မဆိုင်အဓိကဝိဇ္ဇာတဏ္ဏကိုဒေါ်လာမှုအရေးကြီးတယ်နော်အဲဝိဇ္ဇာတဏ္ဏကိုဒေါ်လာရင်တော့မျက်ရည်ပင်လဲဝေးပြီးတော့အဲ့ဒါပဲတရားတော်ဘယ်တော့မှမောင်းလို့ရတယ်အဲဒီတေချာချာမှတ်တာပါအာရိပသမယရင်ပြီးပါ ဒိဗ္ဗေကိုပိုင်ပါလေဝိဒါဒနာကိုဒေါ်လာနဲ့အလုပ်မလုပ်ချင်ဘူးစင်ချင်းပြင်းချင်းပေးနေတော့အဲ့ဒါမျက်ရည်ပင်လေဝင်ခြင်းလို့သာမှတ်ဒါပဲအယိုးတောင်းလို့ပုံညံလို့အင်းကြီးဘုံတွေအမျိုးမျိုးမှအမျိုးမျိုးဘဝနဲ့တည်ကြံလို့အပယ်လေးပါရောက်ချင်လို့အဲ့ဒီမြောက်ဘူးလားရောအေးဒါကြောင့်မလို့တရားနာမပြည့်တဲ့ဆက်ပြောလေ ဟောဒီညာပွင့်တာညာပွင့်တာတရားအထုဖို့မပြင်းနဲ့လူပြင်းတရားမရအဲ့ဒါရင်းအောင်လုပ်တဲ့သူကအန္တရာယ်မြတ်ဟာကျတော့မူကြီးအကောင်အကောင်နဲ့ပဲထားလို့အန္တရာယ်လို့ပြောကြတော့ဘာဖြစ်တဲ့ညာဖြစ်တဲ့ဘာမှုတွေလေးပါဠိကျောင်းနာလေးနဲ့အဲ့ဒါစိတ်လေးပြည့်ပြည့်ပြည့်တော့လို့ နေထိုင်မကောင်းရင်ကိုတရားအထုတ်ရတယ်နေထိုင်မကောင်းဘူးဆိုတာသိဖို့ဒိဋ္ဌမိတ်ကြတာမလားမင်းတို့တရားလို့ပဲကွာခန္ဓာကိုယ်ကြီးကမပြောတော့ပဲပြောတတ်တယ်လို့ပေါ့ဗျာမင်းတို့တရားလို့မဲတဲ့မင်းခုသမင်းတွေချိုးလာပြီတဲ့နှလုံးတွေမုန်းလာပြီသွားတယ်နဲ့လာပြီထိုင်တာထတာလည်းမကောင်းတော့ဘူးမြင်သေးတော့မယ်လေခန္ဓာကိုယ်ကပြောတာ ရောက်ပြီလဲမှာဓမ္မကြီးကပိတ်ကြအောင်ဟုတ်တယ်မလားဓမ္မကြီးကိုပေါ်တော့ပေါ်ပြထုတ်လိုက်တော့ဟုတ်လားအော်ဒီတော့လေအတင်မဟုတ်ခင်ညဥအောင်ကျူသားကြတော့ကြောင်းမလာနိုင်လေအိမ်မှာအထုတ်ကြကြောင်းမှာအထုတ်လို့ခေါင်းတော်ဝင်တယ်ကိုဗစ်တွေနဲ့တော့တော့မလာလာလို့မရအောင်ဖြစ်ဟုတ်လားအထုတ်ကြတဲ့ အာထုတ်တာကိုယ့်ကိုကဲတင်တာပဲနော်ရောအနတ္တတရားတွေကုလသူသွားကုလကိုသွားဒီလိုတော်တော်မတော်တော်ဘယ်သိသိခြင်းမလဲဘယ်ဒုက္ခရောက်စေခြင်းဒါပဲအနတ္တတရားမှာဆိုရပါဆိုမရဘူးတဲ့ဘယ်လိုအကျိုးတရားတွေဖြစ်ပါလဲကြောင်းအတ္တအဲ့ဒါကြောင်းကျိုးဒိသသမုပ္ပါဒအနတ္တ ဒီသဘောတွေပဲလိစ္ဆာသမုပ္ပါမှာအကြောင်းကျိုးဖို့ဘူးဗျနတ္တလည်းအကြောင်းကျိုးပဲကြောင်းတရားအားလျော်စွာကြောင်းမတော်ရင်သုမတော်ကြောင်းကောင်းမှသုမတော်ကြောင်းကိုပြအောင်လုပ်နိုင်မှာကျိုးရမယ်တဲ့ဥနာတိရမယ်မြေကြရတယ်ရမယ်နော်သူတော်ဒါလည်းတော့ဘုရားက ဒီတရားတွေကိုပြန်ဟောဖို့အနည်းဆုံး၄သိရှိတဲ့ကဘာတိမျက်နှာဆန်းအဲ့တော့မြတ်စွာဘုရားရဲ့ကျေးဇူးတော်ဆက်လို့ကိုမအောင်မြတ်စွာဘုရားရဲ့ကျေးဇူးတော်တွေတင်ချင်နာနာအများတရားဝိုင်းပြပြီးတော့အုပ်စုတွေကနှောက်လာလို့ဘုရားဖြစ်တာမဟုတ်ဘူးနော်ဒီလိုဘုရားကိုယ်တော်တွေနဲ့ပြည့်စုံသမန္တဗုဒ္ဓမြတ်စွာဘုရားသစ္စာလေးပါးပြတရားကိုကြာကြာနာနာသိပိုင်ပိုင်နိုင်နိုင်ဟောနိုင်ဘုရားရှင်ဖြစ်ရမှာ တို့ချုပ်ပြောတာပေါ့ဗျာအကျယ်ချက်တော့ဘုံတော်ဘုရားတို့ဘုံတော်အနန္တနဲ့ပြည့်စုံမှာဖရားမလားဒါတာဖရားအမိခံမြင်တဲ့ဖရားမဟုတ်ပါဘူးဗျာအထိုက်တဲ့ပညာရှင်တွေချင်းဖြစ်မဲ့တဲ့ကိုရှင်တွေချင်းဖြစ်မဲ့ဒါပဲတပည့်ကမြတ်စွာဘုရားတော်မဟုတ်ဘူးသူကဘုရားသစ်ဘုရားမတရားသစ်ဘုရားမသမာဓိတဏ္ဍမောင်ဘုကွယ်ခွင့်ရပူဇော်ခွင့်ရတယ်တဲ့အမြဲတမ်းအဲ့ဒါဘုကွယ်ရာချိုးနတ်အောင် ရာများများနာရမယ်တရားမင်းကြီးတော်တရားနာတယ်သူတော်ဟိုးဒီမှာဟောတာတော်ရန်ချောပေါ့အိန္ဒရူဒီဆိုတဲ့တစ်ပင်ကြီးအောင်ပါမတန်အသားမဲ့တဲ့ရတေကြီးတစ်ပါးတရားထိုင်ရတဲ့တရားထုတ်တဲ့အခါကျတော့ အဲ့ဒီပဲအတိရလည်းမဲတယ်မဲမဲအတိရေကြီးရလည်းမဲတယ်အဲ့လိုတိုင်းတဲ့အခါမှာထိုင်ပြီးတော့တတိလေးတဏှေလုံးမှာတစ်ချက်ပဲဆွတာဧကတဏိအဲ့ဒီမဲမဲလေးကိုဆုံးဖုံးပေးတတိဆုံးပဲရှိတယ်ဘုံပေးရာမင်းကြီးကဘာလို့ကဗလာမြတ်ကြောက်ဖြာတင်းတော့ဘာဖြစ်လို့တင်းတာလဲရှင်ရှင်ကြီးလိုက် တရားတထကိုရင်လည်းညကြောက်ဖြာတင်းညကြောက်ဖြာဆိုရင်မာကြောနေတာမဟုတ်ပြုတ်တော့ကြောက်ဖြာနောက်တစ်ခါကုသကံကိုရင်လည်းပဲညကြောက်ဖြာတင်းနောက်တစ်ခါတကိုးကြီးတဲ့ပုဂ္ဂိုလ်တွေကတရားရဲ့ယာထုရလိုတဲ့အခါမှာလည်းပဲအဲ့လိုရလိုတဲ့ပေါ်လာရင်ဘာလို့ကဗလာညကြောက်ဖြာတင်းနေ ယတိဟန်ရဲ့သီလသမာဓိပညာတွေအောင်းတယ်လည်းပဲအကြောင်းပြန်တင်ဒါနအစွမ်းမှုလူတွေရဲ့ပုံပုံတွေရှိရင်လည်းပဲညချောက်ပြန်တင်းတယ်အားချက်အဲ့ဒါဘာကြောင့်များဒီညချောက်ပြန်တင်းပါလိမ့်မလဲမတ်တတန်းကုန်လားသို့မဟုတ်ကုသိုလ်ကောင်းမှုတွေပဲကုန်လားသို့မဟုတ်တရားမင်းအဖြစ်ကိုလိုချင်တဲ့ဘုန်းကြီးရဲ့ပုံပုံပေါ်နေမလားဒါတရားဖြစ်ပေါ်တယ် ဆင်ញင်ကြည့်လိုက်တဲ့အခါကျအကန္တယတိညာတရားကျင့်တာအမတန်ပြည့်စုံအဲ့ဒီလနာမှာပဲနေတယ်အဲ့ဒီလနာမှာဆင်ញင်ရအောင်အဲ့ဒီဘုရားသိတဲ့သိစားအတိတုံးပါလို့ရှိရင်အပွင့်စားအပွင့်ကုန်သွားပြီဆိုရင်ရွက်စားရွက်ကုန်သွားရင်ခောက်စားဘဲမပေါ်အဲ့ပါဝင်လေးမှာပဲဧကတဏိတဏိကိုထပ်ပဲစား ရုခမုတ်တို့လည်းသမီးအောင်ပါပဲအဘောကာတိကာတို့လည်းဘုံမရတဲ့အခါပေါ့သမီးအောင်ပါလည်းမလဲဘူးလူပြင်မှာထွက်ပြီးတရားတွေတန်ချစ်တယ်အဲ့ရတဲ့ကိုကြောင်းပြပြီးတော့ဗာဏိကုလာမြတ်ကျောက်ထံတင်းတာပဲယသိဟာလောဘဒေါသနဲ့အာချိတလားရှိလားမရှိလားသွားစမ်းမယ်ဂျာမင်းရောက်ယသိရဲ့နောက်ကသူကလည်းဂျာမင်းရနေ ယသိပြုပြောတယ်အလွန်အသားပဲတဲ့ပုဂ္ဂိုလ်ဟာမင်းနဲ့တဲ့မြေကြီးပေါ်မှာထိုင်ပြီးတော့မင်းနဲ့တဲ့အသီးကိုစားတယ်မုန်းစရာကောင်းတယ်ညာမင်းအကြာမင်းအလွန်အသားပဲတဲ့ပုဂ္ဂိုလ်ဟာမင်းနဲ့တဲ့မြေကြီးပေါ်မှာထိုင်ပြီးတော့မင်းနဲ့တဲ့အသီးကိုစားနေတဲ့အလွန်မုန်းလို့ကောင်းတယ်အဲ့ဒါကြတော့ ဘုရားလောင်းကန္နရသေးလေးကနောက်ကိုထည့်မရှိဘူးဘာဘိညာရလားတရားတွေအားထုတ်ဒိဗ္ဗစကုအဖေရနဲ့ကြည့်လိုက်တော့ဘယ်သူလဲဟောတရားမင်းဘူးဟောတရားမင်းအသာမဲတာနဲ့ပဲမင်းနဲ့သူခေါ်နိုင်ပါဘူးမင်းနဲ့တဲ့တရားတွေကဒုစရိုက်တရားအကုသိုလ်တရားမင်းနဲ့တဲ့တရားတွေရင်ထဲမှာပြည့်နေတဲ့ပုဂ္ဂိုလ်ဟာ ခင်မဲနဲ့တဲ့ပုဂ္ဂိုလ်သူတော်ကောင်းတရားတွေရင်ထဲမှာရှိနေတဲ့ပုဂ္ဂိုလ်ပြမနာသူတော်စင်ဖြူစင်တဲ့ပုဂ္ဂိုလ်ခေါ်တယ်ဆိုတာမဲနဲ့တဲ့တရားတွေအကြောင်းကတိရတရားမင်းကြီးကိုဟောပြတယ်အဲ့ဒါဘယ်ကစလာတာလဲဆိုတော့မြတ်စွာဘုရားကပိလုပြည်ဤကြောတာအကြောင်းလင်းသုံးစံပြောနေတော်မူတဲ့ချိန်ခါ အဲ့ဒီကြောင်းမှာအခါတရားဈဉ္ဉံလျှောက်အဲ့ကြောင်းဉာဏ်နဲ့ဈဉ္ဉံလျှောက်တော့တဏှာရောက်တော့မြတ်စွာဘုရားပြုံးတော်ပဲပြုံးတော်မူတယ်ဆိုတော့သွားလေးနည်းနည်းလေးပေါ်တော့မလောက်လေးပြုံးလိုက်အဲ့နည်းနည်းလေးပေါ်တဲ့သွားကဖြူသောရောင်မျိုးထွက်တယ်ဖြူသောရောင်မျိုးကဥကောင်းကိုသုံးပတ်ပတ်ပြီးတော့မှပျောက်တယ်အဲ့တော့နောက်ကလိုက်တဲ့ရှင်အာနန္ဒာက ကျူသောရောင်ကြီးတော်ကိုမြင်သောအဖြစ်မြတ်စွာဘုရားပြုံးတော်မူတာပဲဆိုတာသိရမြတ်စွာဘုရားအကြောင်းပဲပြုံးတာမဟုတ်ဘူးအကြောင်းရှိတယ်မြတ်စွာဘုရားကိုမလျှော့ဘုရားကြီးတော်မြတ်စွာဘုရားဘယ်အကြောင်းကြောင့်ပြုံးတော်မူပါလဲဘုရားจิตအနန္နာဒီနေရာမှာအာကာဏယုတ်ဖြစ်စဉ်အခါတော့ ဒီနေရာမှာတရားဘာဝနာပွားများအားထုတ်ခဲ့ဘူးလေအဲ့တော့ဒီနေရာကိုပြန်ရောက်လာဘုရောမျိုးကြီးပြာကြီးဖြစ်တာဘိုးဘုရားလောင်းဘောဟာဒီနေရာတော်ရင်းတောင်ကြီးပဲမြို့လူကြီးမဟုတ်တော်ရင်းတောင်ကြီးပဲဒီမှာဟောတာတော်နဲ့တစ်ဆက်တည်းဖြစ်အဲ့ဒါကြောင့်မလို့ပြောတော်မူခြင်းဖြစ်ပါတယ်ပြောတော်မူခြင်းဖြစ်တယ်အဲ့ဒါအဲ့ပြောတော်မူခြင်းအကြောင်းရှင်ပြဟောကြားတော်မူဘုရားဆိုတော့ ဒီတော့နန္တောင်းမှလည်းပြန်ဟောပြတာတိတ်ဝေးစွာရှိခါတော့မှာဘုရားအလောင်းမှာအလွန်အသားမဲတဲ့မွေးလာတော့အလွန်အသားမဲတဲ့ကလေးလေးမောင်ကန္နာမဲ့တဲ့ဒီမိဘဒီလာတဲ့ဒီရှစ်ဆိုတော့ကအမှန်ချမ်းသာတဲ့အသေးလေးအဲ့လိုရွယ်ရောက်လာတဲ့တက္ကသိုလ်မှာသွားပညာတွေပဲတဲ့အကုန်ဆုံးတဲ့ခံပြန်ရောက်လာ အိမ်ကအိမ်အောင်ချပိတ်ဘိုးအိမ်အောင်လည်းဖြစ်နေတယ်ချင်းခါမိဘတပါးတွေပွဲလုံးညမိဘတပါးပွဲလုံးညခါကြတော့မိဘကဖဘကဘိုးဘဘကအာပစ္စည်းတွေကတောင်းပြလုံးပုံတသက်တော့နဲ့ဆယ်သက်စားတော့မကုန်နိုင်အဲ့ဒါဘာနာစင်းတွေပါလေထုတ်ချက်ပြလိုက်ချင်တယ်ဟောပစ္စည်းပစ္စည်းကအမတန်များတော့ပဲ ဘိုးဘွားမိဘတွေပစ္စည်းတွေမယူရဲနဲ့ပစ္စည်းတွေထားရပြီးတော့ဘွာတော်ကပြောင်းသွားကြပြီငါတော့ပစ္စည်းတွေယူသွားမယ်ဒါပါလဲဆိုတော့တပညာနဲ့ဤပကဉာဏ်ပညာပိုင်းဆိုင်တပညာဆိုတာတိတ်တိတ်ကပြုတ်ခဲ့တဲ့ကုသိုလ်ကောင်းကြောင့်ရိုးရိုးလေးပြောရအတိတ်တိတ်ကပြုတ်ခဲ့တဲ့ကုသိုလ်ကောင်းကြောင့်ဒီဘဝမှာတိဟိတ်ဖြစ်တဲ့ ယောဂီတွေမှတ်ပြီးသေးလားဘာကုသိုလ်လဲတိဟိဩကထာကုသိုလ်ရာတဘုတ်နဲ့တဘုတ်ဆက်ဆက်ဒီဩကထာကုသိုလ်ကိုလုံးမှာအဲ့ဒါကအကျိုးပေးရင်တိဟိတန်ကိုကျိုးပေးတယ်လုတ်တယ်ကွာဒုဟိဩပကဒုဟိဩကထာတိဟိ ဩဝကအဲ့ဒါတွေလုပ်လို့ရှိရင်ဂျိုးမဲဒုရေဒုရေဟိုဒုရေဩမကဆိုရင်ထိတ်တောင်ဖြစ်ခြင်းဖြစ်သွားညံသားညံသားဆိုတာပစ္စည်းနဲ့မဆိုင်ဘိတ်တစ်ထောင်ပဲလူဒေါ်လာတစ်ထောင်ဒေါ်လာတစ်သိန်းပဲလူတန်မောင်းများတော့ပဲလူလူတတ်မှတ်ချက်ရှိကမ်းရှိဒီဟေဘာဟိဘာယမေအာယောဂ အလောဘဟာရောဂအာမောဟိတ်ရဟိတုပေါ်တဲ့ကြာအဲ့တော့ဟိုအောင်ဆုံးအရင်ပြောပါမယ်ဒုဟိတ်ဩဘကအလောဘနဲ့အာရောဂအလောဘနဲ့အာရောဂအလောဘဆိုတာကုန်းကုန်းခန်းခန်းကွာသူကနမ်းအာလောဘအာရောဂဆိုတာအာလောဘမေတ္တာထားမယ်တမယချမ်းသာကြပါစေ မှန်ပါတယ်ဒါပေမဲ့လို့သန္တရာမဆွေးရဟာဒုက္ခကြီးပဲသူရှိလို့လူလာမဟုတ်တိလို့လူလာရှိဘုံဖြူတာမဟုတ်သိဘုံဖြူတာအဲ့လိုဉာဏ်ပညာမပေါ့ရိုးလေးပြောရတော့နိဗ္ဗာန်ကိုရည်ရွယ်တဲ့ဉာဏ်ပညာသန္တရာဝစီရဲ့ကိုယ်ရည်နဲ့ဉာဏ်ပညာမပါအဲ့လိုဉာဏ်ပညာမပါတဲ့အတွက်ဘူးဟိတ် ဒုစရပြန်မှာလည်းပဲဓမ္မတက္ကရသမ္မာဒိဋ္ဌိဉာဏ်မပါရဲ့ဒါအမောဟိတ်မပါဘူးကံတိုင်းရဲ့အကျိုးကိုမေးမှုရှိဘူးပေါ့အဲ့တော့ကံတိုင်းတို့မျိုးလူသမတ်လူတွေပဲဟွန်းဒါကောင်းလာချမ်းသာဖို့အတွက်ငရေရချီရတို့ဘာလို့ညာတို့ကံတိုင်းရဲ့အကျိုးကိုကြကြနနာမယုံကြည်ဘူးပေါ့ဓမ္မတက္ကရသမ္မာဒိဋ္ဌိဉာဏ်မပါဘူးလည်းပြောရအဲ့ဒါဉာဏ်မပါတဲ့အခါကျတော့ဒွိဟိဩမကမဘိတိလာယောအဲ့လို အဲကုသိုလ်ကိုအကုသိုလ်တွေခြံရတယ်ဒါနာတော့ပြုတာပဲဝက်မှာကြက်မှာအရတာခိုင်းတာကိုယ်တိုင်တော့ဒါနဲ့ခုတ်မတတ်ဘူးပေါ့ဘာမှားတာချိန်ဘလောက်ချိန်ဘလောက်အဲအဲလည်းဟင်းတွေပေါ့ဟင်းကောင်းကောင်းလေးလုပ်ပြီးပါဘလောက်ချိန်တရားချိန်တရားစတယ်ဘာဓမ္မောတုပါဘာတော့ဓမ္မောဖေး စပိတ်တာသာသနာများတေဝတော်ဘုရားတောင်းလူချင်းတရားသာလူတရားသာအာလူတရားသာလူ300သာလူ900သာအဲလုံတော့အောင်ကြက်တာပြပါပြောတော်လည်းမတူဘူးလားညံမပါတဲ့ပုံညံမပါတဲ့ခါကျတော့ငွေလဲကုန်နေတယ်အကုသိုလ်လည်းပါတယ်ကိုယ်တိုင်တိုက်တော့ချူးမစိတ်ကိုယ်တိုင်မတတ်တော်လည်းပဲအဲ့ဒါဥပ္ပစာနဲ့တတ်ဒီလိုပဲကိုယ်တတ်တယ်ဖြစ်သွား အဲ့ဒါကိုအောမကဟလားဒုဟိအောမကနောက်ကဒုဟိဥက္ကဋ္ဌဒုဟိကတော့ခုနပြောပြီးပြီအမောဟိမပါဘူးနော်တန်တိုင်းအဲ့ဒီလိုမျိုးနဲ့ညာညာလည်းမပါဘူးခုနတော့နိဗ္ဗာန်လူလာတဲ့စိတ်တွေလည်းပါဘူးအဲ့တော့အမောဟမပါဘူးဒုဟိဥက္ကဋ္ဌကုသိုလ်ကုသိုလ်တွေခြံရတယ်ဆွေးတာဝိတာဝိညာဏတတ္တဖြတ်တာလည်းမပါဘူး အာမတိလာထဲပြီးတော့ကျွေးတယ်အာမအတပြမပါဘူးအဲ့တော့ကုသိုလ်ကတော့ဥက္ကဋ္ဌကုသိုလ်ဒါပေမဲ့သူ့ရင်ထဲမှာဘူဟေဒူဟေဥက္ကဋ္ဌကုသိုလ်ကျိုးပဲဒူဟိပဲဒူတိဟိကျိုးမပဲဘူးတော့ဒူဟေဥက္ကဋ္ဌနော်အဲအဲ့ဒါတွေကဒူဟိကျိုးပဲပဲကုသိုလ်လေးပဲတိဟေဩမကဘောတိဟိဆိုတော့ဉာဏ်ပညာပါ ਈ ပေါ့ အာလောဘအာဒေါသအာမောဟကံကံရဲ့အကျိုးကိုယုံကြည်တဲ့ကမ္မသက္ကတာတမ္မာဒိဋ္ဌိဉာဏ်ပညာပါတယ်ဒါတမကတို့ဟာရှိလို့ယူတာမဟုတ်ဘူးသိလို့ယူတာရှိဖို့ယူတာမဟုတ်ဘူးသိဖို့ယူတာမညာပုံညာသိဖို့လေတော်ဒီကိုလူတာလေကနတာပစ္စယောဟောတတ်တယ်ပြောလို့တကယ်ကိုတန္တရာဝဆင်းရဲ့ဒုက္ခခန္ဓာကိုယ်ဒုက္ခကိုဉာဏ်နဲ့မြင်တယ် ဒီဒုက္ခတွေကင်းမှအိုနာတွေကင်းမှတကယ်ချမ်းသာအစစ်မှန်ပဲ32ခုချမ်းသာဆိုတာယာယီချမ်းသာချမ်းသာချမ်းသာမဟုတ်ရဲ့ယာယီချမ်းသာတဲ့ဘယ်တော့ပဲချမ်းသာချမ်းသာဒုက္ခတွေနဲ့တွဲနေတာနော်ဒီတခုပူပူရတဲ့ဆယ်ကလေးဟုတ်တယ်မလားအဲရွှေတွေဝင်ပေါ့ပဲလေလူကြီးများဆွေးကြရတယ်အများကြီးပဲဒုက္ခတွေကြီးပဲ အဲ့တော့ချမ်းသာနဲ့ချမ်းသာမှမဟုတ်ဒုက္ခတွေနဲ့ရောနေတဲ့အတွက်ချမ်းသာအတုတွေချမ်းသာတို့ဒုက္ခတကားနဲ့ပြောရတော့အင်းနေပေါ့ဟုတ်တော့မလားချမ်းသာနဲ့ချမ်းသာဆိုရင်အင်းဒီဘက်ကိုဘာတစ်ခုမှမပေါ့ဘူးအဲ့ဒါကိုဉာဏ်ပညာနဲ့ကြာကြာနာနာမြင်ပြီးတော့နိဗ္ဗာန်တာပစ္စယောဟောတုတပည့်တော်တို့ဒီကိုလူတာပါလွတ်မြောက်ဖို့လူတာပါကောင်းတာချမ်းသာဖို့ကောင်းမှုတွေခံစားဖို့လူတာမဟုတ်ပါဘူးဒီလားလည်းဒီတိုင်းမှာဘာဝနာလည်းဒီတိုင်း အဲ့တော့ဉာဏ်ပညာပါဦးလားယောဂီဩမကမသွားအောင်မယ်နော်တိဟိတောဟုတ်ပြီဩမကဖြစ်တယ်ဩမကဆိုတာကုသိုလ်ကိုအာဟုသူတွေချမ်းရတယ်သူကဘုသူတရှိရအောင်အင်းဒီမှာလေအကုန်တတ်ထားတယ်ဘုသူတရှိတယ်ဒီမှာလည်းပြောဟေးတန္တရာကြီးကဒုက္ခပဲဉာဏ်ပညာတော့ရှိတယ်နော်ဉာဏ်ပညာရှိပြီတဲ့လူလူရေးကိုဒါပေးတယ်တရားကြီးကိုဒါမပေးဘူး လူမှုရေးဦးစားပေးတယ်ဆိုတာဟေးကောင်းမမဒီမလူဘာသူများလူတွေမတော်ကောင်းဟဲ့သွားတာမကောင်းမှာအဲ့ဒါမင်းတို့မင်းတို့မင်းတို့ကြည့်လို့လိုက်ပါအောင်းမကြကြည့်လို့လိုက်ကြတယ်ကြည့်တတ်လိုက်ကြလို့ပြောတယ်လူပဲမလားရောရီတို့ဒါကြောင့်မလို့ကိုအာကုသို့အသေးပွဲလေးဆိုပြီးတော့အထင်မသေးရဘူးနော်ဒီမှာအိမ်တော်ဦးကြီးဆိုပါတော့ဖေရမကောင်းတာဆိုတာဒါလူတွေမလုပ်နဲ့ ဒီလိုပြုလုပ်ပေါင်းပြီးတဲ့အခါမှာကုသိုလ်ကုသိုလ်ဤပဲပေါင်းတယ်အာမဟုတ်ဘူးဒါလို့လို့ချင်းနည်းနည်းလေးပဲရမယ်ဟိုကသွားပေါ်လို့ချင်းအများကြီးရမယ်အခုကဘုရားကမှသွားနေဘာမှပြောနဲ့တို့တော့တို့ကြည်တယ်မယ်ဓမ္မကြီးကပြောပေါင်းတော့ပြောတဲ့အခါကျတော့ဒကာကြီးကနာစီနာစီနေတဲ့အခါကျတော့သဘောတူတာမရဘူးလားဒီလိုဒေယုပတ္တတဗာဒိတ္တတချင်နာတအဲ့ဒါဟောမကဖြစ်သွားပြီဘာလို့ဆိုတော့ကိုယ်တိုင်မတတ်ပင်နဲ့ ဘောတူတာမှားတာကိုယ်တိုင်တိုက်တော့ချီးမွမ်းစိတ်တူဒါလို့လောက်တယ်နေတာစိတ်တူတာလေတော့မတူတော့အဲ့လိုမလုပ်နဲ့အဲ့ဒါအသဘောမတူဘူးကိုပြောတဲ့ကြားကြသူကသူတို့ခိုးလို့တယ်သူတို့အားမသူတို့ဘယ်တော့မဆိုင်ဘူးဟုတ်တယ်မလားကိုပြောရမယ်တောင်ကိုမှရှိတယ်မလားအေးအဲ့ဒါမပြောဆိုတာနာစီနာစီတဲ့အခါကျတော့ဘယ်မှာသွားတတ်တာဟုတ်လားတတ်ပြီးတော့ဘောများများဘောလို့ အဲ့တော့ကုသိုလ်တော့ကုသိုလ်ပါဘာကုသိုလ်ဖြစ်ဩမကုသိုလ်ကိုဘာတွေခြံရအာအကုသိုလ်ခြံလဲဆိုတော့ကုသိုလ်အညံ့နာဖြစ်သွားတိဟေဩမကတိဟေဘာဖြစ်လို့ဖြစ်လဲဆိုတော့သာပေပုဒ္ဒတတ်ထားတာဟုတ်တယ်မလားဒီကသာပေပုဒ္ဒတတွေအများကြီးတတ်ထားတာရှိတယ်လူဝနဲ့လဲဇာတိတတ်ထားတာရှိတယ်လေအဲဇာတတ်တဲ့အခါကျတော့ပြိပဏ္ဍပစ္စယောဟောတု နိဗ္ဗာန်မှချမ်းသာတယ်ချမ်းသာမှာပဲပြောတော့ပြောတတ်တယ်တကယ်လို့ကြာတော့အာရုံပြုနေလို့နောက်တော့တရားတော်ဟာဝတ်စီနော်ရောအာဟာဝတ်မရှိဘူးလူတွေလုပ်တဲ့အလုပ်ကဟာဝတ်တွေများတယ်ဘုရားတရားဟာဝတ်ကိုမရှိအပေါ်မရှိဘူးအလိုမရှိဘူးအမတ္တမကြည်ညိုဖို့ကောင်းတယ်နော်အမတ္တမချီးကျူးဖို့ကောင်းတယ်အမတ္တမအံ့ဩဖို့ကောင်းတယ်အလားနာစီးနေတဲ့အဲဒီအလုပ်တွေ လားခုခုတည်းကအလိုလိုနဲ့ရောနေတဲ့အတွက်တိဟေဩမတာအကျိုးပေးရင်ဒုဟိတ်နဲ့အကျိုးပေးတိဟိတ်အကျိုးမပေးဘူးတော့ရင်ကဲနာဘူးလားပစ္စည်းတွေလည်းပုံပါသေးတယ်အထိုင်နေရာလည်းသူများကိုဆရာတို့ပြီးတော့ပြောဆိုနေသေးတယ်နောက်ပြီးရတော့ဩမကကုသိုလ်ကြီးရဥပ္ပကကုသိုလ်မရနာဘူးလားရော အေးပစ္စည်းတဲ့ပုံပါသေးတယ်ဗျာအဲ့ဒါကြောင့်မလို့ရသော်ဘုရားတရားတော်ဟာတရားစာအုပ်တွေဖတ်တဲ့တရားတွေနာတဲ့ခဏတိယဘာဝနာတွေလေအဲ့လိုမှန်းကတော့ညာတပရိညာဘောဗျာညာတပရိညာအားကောင်းတော့မှယရဏပရိညာအားကောင်းတော့မှအဲမာနပရိညာမဉ္ဇဉ်ကိုရရမယ်ရုပ်ဉာဏ်ဉာဏ်တွေပဲဒိဋ္ဌိပြုတ်အဲ့လောက်လည်းမရဘူး ယုတ်ဒိဏနေခဏခဏသိနေတာပဲယူလာဒါနာလည်းသိရမယ်ကိလာသောက်တည်တာလည်းသိရမယ်ဘာဝနာပွားတာလည်းသိရမယ်အတတ်နိုင်ဆုံးပေါ့ဗျာဣရိကသုံးပုံအောင်ကြာတော့ဘုရားရဲ့တော့ဘယ်သိမြတ်တတ်နိုင်ဆုံးတော့သိအောင်လုပ်ပါတဲ့တရားနာဝိပဿနာတရားတက်တက်မှာပွက်လာဘူးဂုံနာမှာနော်ရောဒါနာတရားလည်းဘုရားဟောတာပဲသီလတရားလည်းဘုရားဟောတာပဲသမထတရားလည်းဘုရားဟောတာပဲ ဒါလေးလေကိုလုပ်တဲ့အခါမှာဒါကလူလို့ရမယ်ဒီကဒီလိုဆောက်တည်ရမယ်ဘာဝနာဒီလိုပွားရမယ်အဲ့လိုသိတော့ထုတ်မြတ်တရားတော့ဟောအနိကြဟုတ်တယ်မလားအားပြပဲဘုဒ္ဓနဲ့ကတော့ဒီဥက္ကဋ္ဌဖြစ်အောင်ထူတဲ့ပါရမီမြောက်ကုသိုလ်ထူကြပါအေးထူကြတဲ့သူကထူကြတဲ့အထူးပေးတာပေါ့ဗျာထူကြတဲ့ဆိုရင်အင်္ဂါတွေချောမောလှပညာအဓိကအဲ့ဒါတော့ ဉာဏ်ပညာထက်တဲ့တာကိုပြောတာတော့ဉာဏ်ပညာထက်တဲ့တာလည်းပဲအပေကြတဲ့ဉာဏ်ပညာထက်တဲ့တာပြောတာမပေကြအောင်လုပ်ကြတဲ့ဉာဏ်ထက်တဲ့တွေလုပ်တာတော့သဘောများစွာသိအောင်လူတွေဒုက္ခရအောင်တတိကဖြစ်အောင်မျက်ရည်ပင်လယ်ဝေအောင်လုပ်တာဉာဏ်ထက်တဲ့ပုဂ္ဂိုလ်တွေလုပ်တာဘာဉာဏ်လဲဆိုတော့ဒေဝရောက်တဲ့ဉာဏ်ဘောပါရလားသူပြောတဲ့ဉာဏ်ကနိဗ္ဗာန်ရောက်တဲ့ဉာဏ်ပြောတာဟုတ်လား နိဗ္ဗာန်ရောက်မဲ့ဉာဏ်ပညာထက်မြက်ဖို့အတွက်သူတော်ကောင်းတရားကိုနာရမယ်သူတော်ကောင်းတရားတွေအားထုတ်ရမယ်သမထဝိပဿနာဒါနဲ့တော့အားထုတ်ရမယ်အဲ့လိုကြိုးစားပွားများအားထုတ်တဲ့အခါကျသူတတ်တယ်တဲ့တိဟိဥက္ကဋ္ဌအာလောဘအာဒေါသအာမောဟဟိတ်သုံးပါးလုံးပါတိဟိအာလောဘဆိုတာရဲရဲရောရောပေးသူတာ ကိုရှိသလောက်မရှိတော့ပြောတာမဟုတ်လား။အဲရောပြီးတယ်ဆိုတော့ဒီတရားကအများကြီးတော့ရော။ဒီပြန်လွယ်လွယ်လေးပြမအောင်မင်းနဲ့ရော့အင့်ဆိုပြီးရပါ။တချို့ကတန်ခါတွေအတွက်လူတယ်။လူတဲ့အခါကျတန်ခါတွေကဖုံးဖုံးတော့ပိုးတယ်။မာချိန်90ဖြစ်တယ်ဆိုတော့ဗျာပိုးနေတယ်။ဘလို့မှမကျွေးနဲ့ပြန်ကြည့်ပါလား။အဲ့ဒါဆိုစေတနာပြတ်ပါ။ပြတ်ပါဘူး။ကျောင်းမှာကကျောင်းသားတွေရှိတယ် ဝေယဝိသသမားတွေရှိတယ်အကုန်တွေးတယ်မလားမတွေးဘူးဆိုတာဒါပဲတဏှာဆိုတဏှာပဲဘယ်လိုမှမကြုံဘုံကြိုင်းပါလားစေတနာမပြတ်တာဟုတ်တော့မလားအေးအေးရောဆိုတာငါပြကြီးငါပြကြီးစေတနာလုံးနဲ့ပြတ်ပြတ်သားမௌဒ္ဒစာဂေမௌဒ္ဒဆိုတာလွတ်မြောက်တာလွတ်လွတ်လက်လက်ဘာတွေမှလွတ်လပ်တာလဲ ဒိဋ္ဌိတဏှာတို့မှလွတ်လပ်တဲ့စိတ်ဝိဇာတဏှာဒိဋ္ဌိတဏှာပေါ့ဗျာဒိဋ္ဌိတဏှာတို့မောင်သာတို့စားထားတဲ့စိတ်ထဲမှာရင်းနှီးမှာမထားတဏှာတို့လည်းမနောဘဝမှာအာမျိုးမျိုးစိတ်ချမ်းသာတွေခန္ဓာတို့မှာပဲဆန္ဒပေါ်တွေးပြီးတော့မမောတဲ့တဏှာအဲ့ဒါတွေလွတ်ပါစေအရိကဘယ်ကိုယူရမလဲဣတံကိုယူပဲပါဓမ္မတက္ကတာတဏှာဒိဋ္ဌိဉာဏ်ပါရင်တော့ဉာဏ်ပါပြီးသားတော့ရောပြီ ကောင်းတယ်ဘုကောင်းတယ်ကောင်းဆုံးကိုကောင်းတာဗျာအဲပစ္စည်းချလာတဲ့ကောင်းတာရဲ့ဘုကောင်းတာရဲ့အကောင်းဆုံးပဲဘုရားယူတယ်အကောင်းဆုံးဆိုဗုဒ္ဓစာကြီးပြောတယ်လွတ်လွတ်ဒိဋ္ဌိကလည်းလွတ်အောင်ဌာနကလည်းလွတ်အောင်ကျူးတာတန်တိုင်းရဲ့ညို့လည်းယုံကြည်ရတာလည်းပါဟုတ်တယ်မလားအဲအဲ့တော့ဘုညာဘုညာနိဗ္ဗာန်တွေ့အဲ့လိုတွေ့တဲ့အခါကျတော့ဟောရဲရဲရောရောပြက်ပြက်သားသား သူတရားတတ်နိုင်တရားပြတ်ပြတ်သားသားဘလူပါစားတတ်ပါလူပြီးသားပဲအဲဆုံးသက်တယ်ကပြီးသူလောက်တာတဏှာပစ္စည်းကိုမကြောက်လို့ဟိုးတယ်တက်နေတာဘာမှမဆိုင်ဟုတ်တယ်မလားဟောလိုက်ပြီးတော့ဒေါသဖြစ်နေတရားကိုဟိုးတက်တဲ့လူကသံဃာပစ္စည်းကိုလူထားတယ်သံဃာတွေတွေ့လူထားတယ်အဲသံဃာပစ္စည်းသံဃာတွေဝေးပြီးတယ်အဲမသိအောင်လို့သူတိုက်တဲ့လူကစေနာပြတ်နေရလိုက်ပြီးဒေါသဖြစ်နေကြစေနာပြတ်ပါတော့ ငါးပြတတ်နိုင်ငါးပြတရားတတ်နိုင်တရားတသိတတ်နိုင်တသိခပ်ပြက်ပြက်ပဲယူပြီးပြီးပြီဘာမှလက်ကိုမတွက်နဲ့မင်းတို့ကြောင်းမလားလို့လေရုပ်ပါဆင်းရဲတော်ကြီးတွေလူတဲ့ဘာရသိတယ်ခုတော့ကိုရင်ကြီးကိုရင်ကြီးဟာနာမည်ထိုးတော်မကြိုက်အလူရှင်နာမည်ထိုးတော်ထိုးနေလူပိတာပဲစေနာပဲဒီနာမည်အဓိကတရားရေး၄သိမတာ တချို့တချို့သိန်း90 90ရော98သိန်း98သိန်းတချို့ကတော့90အော်ဒါလို့စေနာပြတ်တဲ့ကိုယ်တွေလည်းရှိတာဟုတ်အော်ဟုတ်ကြီးညိုဖို့ကောင်းပါတော်တော်ကြီးညိုဖို့ကောင်းဘာလို့လဲခုနကတည်းကမထက်ကြဘူးလူပြီးသားပဲအဲ့တော့အဲ့လိုစေနာပြတ်တာမုဒ္ဒစာဂီလို့ခေါ်ရလားကံကရဲ့အကျိုးကိုနှစ်နှစ်ကတက်ပြတ်သားသားယုံကြည် စေတနာမြောက်သွားရင်အောင်ပြီဆိုင်ဖို့ဘူးမဟုတ်ဘူးအောင်ပြီဟုတ်တယ်မလားအေးအလောဘကိုပြောတာနော်အဒေါသအဒေါသဆိုရောလို့သိတယ်မလားမေတ္တာပေါ့ဗျာမေတ္တာစေတနာထားပါတဲ့ဘောင်းဘောင်းဘောင်းဘောင်းကူညီတဲ့သူစေမကူညီတဲ့သူစေအချို့ကမကူညီဘူးဒါကလေးတွေရောက်တော့လာလက်ပြောမဆောင်ဘူးမမမလို့ ဘုန်းကြီးနဲ့ဘုန်းကြီးမဘုန်းကြီးချင်းနေကိုယ့်ဘက်ကပါဒါအဲမေတ္တာစေတနာထားလိုက်အာရောသာဖြစ်ဟုတ်တော့မလားဘာသာဒီပုဂ္ဂိုလ်တွေကကိုယ်လည်းမကုန်ဘူးဒီလောက်ပြည့်လို့တဏှာမညာအဲ့လိုဒေါသဖြစ်သွားမှာပေါ့ဟုတ်တော့မလားသူစေတနာနဲ့သူပဲသူစေတနာနဲ့သူကသူကျိုးနဲ့သူကိုယ့်ဘက်ကမေတ္တာစေတနာထားရမယ်တဲ့ဒါအောင်ပြောတာဟုတ်လားညနာကြည့်တဲ့သူမှကြာကြာနာနာကျွေးညနာငယ်တဲ့သူကြတော့မသိကြအောင်ဆောင်းတယ် မေတ္တာဆိုမေတ္တာမဟုတ်ပါတော့အဲ့ဒါကြီးတဲ့သူပဲဖြစ်ဖြစ်တောင်းစားနေရတဲ့သူပဲဖြစ်ဖြစ်အကုန်ဖက်မှတ်တာသူပုံသွေးဘယ်လိုမျက်နှာလဲကြာမဟုတ်ဘူးဟုတ်တယ်မလားအာဒေါသကိုပြောနေတဲ့အဲဒါကဘင်္ဂလီပါဠိကြာပွဲသွားဒေါသပြန်အဲဝဲတော့တဲ့ပစ္စည်းဝဲမှာပဲဝဲဝဲဖြစ်လာတဲ့အခါမှာဒေါသမဖြစ်တဲ့ဒီအချိန်ခါဟုတ်တယ်မလားသူကန်းနေတဲ့အခါမှာဒေါသသူလည်းပြစ်တာစိတ်ကထားလာတယ် အချင်းချုပ်ချင်းချုပ်ပြောတာနော်သတော်ရင်ထဲကလည်းပြစ်တာပွင့်မောင်းလားဗျာကိုယ်အလူအတန်းမှာစတော့ပြီဘင်းရှက်ရစားတယ်ဘလောက်မှတာဘူးဘုနာမောင်းလားသတော်ကျွေးကျင်တိုင်းကျွေးလို့မရကျွေးကျင်တဲ့စေနာတော့ရှိတယ်အချင်းတွေမပြည့်မကျွေးနိုင်ဘူးကျွေးတာတော့မှလူတိုင်းသာစားပါသူတို့မျက်စိနဲ့သူတို့စားနိုင်တယ်သူတို့မစားတယ် ဟုတ်တော့မလားဟိုအလူအားပေးတဲ့အနေနဲ့လာစားတာကျင်းတော်နေရသေးတယ်လို့မလားဆိုတော့အေးအဲ့ဒါကြောင့်မေတ္တာစေတနာပြည့်ဝတာဓမ္မရောချမ်းသာကြပါလေသမင်းစားတဲ့ကမှာအယုဒ္ဓဘာတိမဆူကြပါနဲ့နဲ့ပြန်ကြင်ကြပါနဲ့ဟုတ်တယ်မလားရုံးမဆူတဲ့ခရစ်ချက်ပေါ်တာရုံးတွေပေါ်တဲ့ကသလောက်ပြည့်ချက်ထားပြီးတော့ရုံးမဆူပါလေနဲ့ရမှာဟုတ်တယ်မလားအေးအဲ့ဒါရုံးမဆူတဲ့ခရစ်ကိုချက် ရုပ်မစုတဲ့ရင်ချက်ပြီးတော့အဲ့ဒါအရင်ပြညာပါလေအန္တရာယ်ပြညာပါလေအကြောင်းကျိုးသဘာဝတွေပြောပါတယ်အခုတို့တခါတည်းစားတဲ့သူတွေတခါတည်းစားတာမလားကျေးဇူးရှင်ကိုယ့်လူကိုလာစားတဲ့ပုဂ္ဂိုလ်ကိုယ့်ရဲ့ကျေးဇူးရှင်ပဲဒါကိုယ်ကုသိုလ်ပေးတဲ့ပုဂ္ဂိုလ်တွေလေလူတိုင်းခေါ်ကြလို့စားနိုင်မှာစားနိုင်တို့တို့လုပ်နေတို့ရှုပ်တာစားနိုင်ပြီးတော့သူဘာဟင်းကြီးတွေစားနိုင်ရုပ်ချုပ်တယ်တို့မှလုပ်ရှိတယ်ဟုတ်တယ်မလား အဲကိုယ့်အလူကိုလာပြီးတော့ချီးမြှင့်ဖို့တဲ့ပုဂ္ဂိုလ်တွေကကိုယ့်ရဲ့ကျေးဇူးရှင်တွေတဲ့အမှန်တန်ကျေးဇူးတွေမကောင်းနဲ့နော်အဲ့ဒါအလူသာသနာတွင်မှလူပါတယ်ဗျာရှင်ပါတိလာတွေ229ခုတိလာတွေတိလာရှင်တွေရောယောဂီတွေရောဟောတန်ခါတော်ရှင်မြတ်တွေရောလူနေရတာဗျာအမှန်တန်ဝမ်းသာမှုကောင်းတာရွှေအိုးွယ်ဘိုးတွေရွှေဘိုးတွေဗရမယာအိုးတွေမြုပ်တယ်ဘုလိုရွှေဘိုးကြီးတွေလေ ကုသိုလ်သဘောကြီးတွေမြုံနိုင်နေရတယ်ဒီကုသိုလ်ကောင်းမှုတွေရှိမှဟောတမာရိယအတမာရိယမှာပညာရအဲ့တော့မှလွတ်တော့မှာဟာကုသိုလ်တရားသားမှမရှိဘဲနဲ့ကုသိုလ်ရဲ့စိတ်စီးရင်တမာရိယကိုလွယ်ပါတမာရိယရင်ပညာရပါဆိုင်ရဆိုင်ရတမာရိပေါ့ဗျာတတင်္ဂဆိုလဲတတင်္ဂဘဝိကမ္မဆိုလဲဘဝိကမ္မအဲ့ဒီအမရယာတိကဆိုလဲအမနာဆိုတော့ပနာပေါ့လို့ပြောတာအချင်းချုပ်ပြောတာ အဲ့ဒါမကုသိုလ်ကောင်းမှုဟာအာကုရာပဲထောက်ပံ့ပေးတဲ့တရားပညာရှင်ရဲ့ကုသိုလ်ပေါ့ဗျာအဲ့တော့ကုသိုလ်ကောင်းမှုတွေပြလိုက်တော့တိဟေဥက္ကဋ္ဌဥက္ကဋ္ဌဆိုတော့ကုသိုလ်ကိုအနာကုသိုလ်ကိုဒီလာကုသိုလ်ကိုအဝလာကုသိုလ်ကို ဟာဒါပဲဘုရွှေလာမင်းကြီးကိုခေါ်တော်မူလာမင်းကြီးမှာဒါတဲ့ဘုရွှေလာမင်းကြီးပြရတဲ့တင်တရားတွေဝန်ရဘုရွှေလာမင်းအမတန်တင့်တယ်အဲ့ဒီလိုပဲဒါနကုသိုလ်ကိုသီလနဲ့ဘာဝနာခြံရံရအဲ့ဒါပြီးရောအဲ့လိုပြီးဘူးတော့ကုသိုလ်တော့ရတာပဲကုသိုလ်ချင်းမတူဘူးဒါနမပြုတ်ခင်တည်းကသီလဆောက်တရားဟောခြံရံပါသွားပြီတခု ဒါနပြုပြီးပြီဒါနပြုပြီးတဲ့ကဘာဝနာပွားအောင်သမထဝိပဿနာအဲ့တော့ဒါနကုသိုလ်ကိုအဲ့တော့ဥက္ကဋ္ဌကုသိုလ်ဩမကမဟုတ်မလားဒါနကိုအာကုသိုလ်တွေခြံရရင်ဩမကဖြစ်မနာစီနေတာတော့သဘောတူတာတော့ဘာလို့ခြံတာလို့ဘာပဲလို့သဘောပဲအာကုသိုလ်တွေမခြံရအောင်လားအဲအဲ့ဒါဆိုရင်ဩမကကုသိုလ် ဩမကဆိုဒုဟိတ်ပဲထုတ်ပြမယ်ဟုတ်လားကုသိုလ်ကိုကုသိုလ်တွေခြံရမှတိဟိတ်ထုတ်ပြမယ်ဟောတိဟိတ်ထုတ်ပြတော့ဒီကတိဟိတ်ဥက္ကဋ္ဌရုပ်ပြတဲ့အခါကျတော့တိဟိတ်ပဋိတန်တွေကဉာဏ်ပညာပါလာတယ်တဲ့ပြောရမှာဟုတ်လားအဲ့ဒါကိုစာပေလူတပညာပဋိတန်တွေကဉာဏ်ပညာပါလာတော့နည်းနည်းလေးသင်လိုက်တယ်ကြားလိုက်တယ်ဆိုနောက်တစ်ခါ ညာထက်တော့ခဏလေးတက်သွားတယ်။ဒါမှလူတွေဆိုလို့ရှိရင်ကို့ဖေဖေတွေတည်သွားတယ်။ကို့ဆွေမျိုးတွေလည်းတည်တာပဲမိမတွေတည်နေတာပဲ။ဟောသူဒီပစ္စည်းတွေတည်တာပဲကွာ။သူကနေပြပါ။ညာပညာပါပါမလားဆိုတော့ညာပညာမပါတော့တာမန်လူပေါ့။တာမန်လူပဲတာမန်လူဆိုတာအဆုံးသမားတွေအဆုံးသွားတာဟုတ်လား။ညာပညာပါတဲ့သူကြတော့လူတွေလူငါလည်းတည်ရမယ်။ဟောပစ္စည်းတွေအများကြီးပဲကြာမယ်။ ဖေလီဖေလီဘိုးတွေဘွားတွေထားခဲ့တဲ့ပစ္စည်းတွေကဆယ်သက်စားလို့ဒီပစ္စည်းတွေသူတို့ယူမသွားတတ်ဘူးယူသွားမယ်တဲ့ရတော့အဲ့ဒါဉာဏ်ပညာမလားဆိုတော့အေးအဲ့ဒါရှားတော့ရှားတာပဲသူကရှားပဲရှားတတ်တယ်မယူတတ်ဘူးဖြစ်သားတော့တယ်အဲအင်းကြီးဆောက်တယ်ဟာတွေဝယ်တယ်ဒီလောက်ပဲပြီးသွားတယ်အဲ့ဒါတည်းထားခဲ့ရမှာယူသွားမှာကဒါနကုသမလားဆိုတော့ အဲ့ပစ္စည်းတွေခါတဲ့ကိုလုံးမောင်းကြီးနဲ့လက်ကပြီးအကုန်လူတာအကုန်လူလက်ကခွန်ရလုံးလုံးလူတာမပုံနိုင်ပစ္စည်းတွေရတယ်အကုန်လည်းအမုတ်ပဲခါရီပဲအုတ်ပဲသူပြောတယ်လေပေးရပေးတယ်အမုတ်ပဲမင်းရနာလားတော့အဲ့တော့ရသေးဝတ်တော်ပဲဆိုပြီးအကုန်ပဲပြီးခါတဲ့ကိုလုံးကြိုက်တဲ့သူပုံယူကြဆိုပုံယူပြီးတော့ခါတဲ့တော်ထွက်သွားကာဏမောင်ကာဏထွက်သွားတဲ့ခါကျတော့ဟော ကာဏယတိကြီးအသားမဲလို့မောကာဏလို့ပဲအဲ့မှာသွားပြီးတော့အိန္ဒရုတိဆိုတဲ့မင်းကြီးအောက်ပါသွားပြီးတော့မတရားချက်တနေ့ကိုတစ်ထပ်ပဲစားတတိဆုံးပဲစားမြို့တွေပါတွေကိုဆွန်းထွက်ထားတတိဆုံးပဲစားတယ်အတိရှင်အတိစားတယ်အတိမရှင်အပွင့်စားတယ်အပွင့်မရှင်အရွက်စားတယ်အများတတ္တဝါတွေကိုသစ္စာတရားတွေဟောနိုင်မှု တွေကျင့်ရတယ်ကဲတော့တဘောအလုံးကိုထားပေါ့ဆဲဆံကားတောင်ကျင့်ဖို့လိုပါတော့မှလည်းနေရမယ်ဗျာတတိပ္ပစာတတိမရှိရင်အပွင့်စာအပွင့်မရှိရင်အရွက်စာကဲဘယ်မှာချက်ပြုတ်ပေးမဲ့ဓမ္မကြီးတွေမရှိဘူးနော်မျိုးတော့ပါဟိုဦးရဲ့ဖြစ်မဲ့တော့ပြန်စဉ်းစားကြည့်ပါအဲ့တော့မြတ်စွာဘုရားအလောင်းရသိပွားနေ အဲ့ဒီလိုနေပြီးတော့တရားဘာဝနာတွေအားထုတ်ခဲ့တော့မကြခင်မဲ့အဘိညာဉ်တွေရတယ်ဒီမဲ့သူဘိညာဉ်တွေကတော့တာဘိညာဉ်အဲ့လိုဘိညာဉ်တွေရပြီးဒီနေ့မှာလူဆုံးလေးသုံးဆောင်ပြီးတော့ထိုင်းနေတော့မှာနောက်ကကြားမင်းကြီးကရောက်လာပြီးခုနလိုပြောတာပေါ့ဗျာအလွန်သားပဲတဲ့ပုဂ္ဂိုလ်ဟာမဲနဲ့တဲ့မြေကြီးပေါ်ထိုင်ပြီးတော့မဲနဲ့တဲ့မြေကြီးစားနေတာပုံမှုကောင်းနေတယ် တို့တာမန်လူတွေဆိုရင်ဒေါသဖြစ်သွားပါလားငါဘာမဆိုင်ညာမဆိုင်နဲ့ငါလာပြီးတော့ပြောနေတာပဲဆိုဒေါသဖြစ်ဘယ်အောင်ကဒေါသဖြစ်ဒီဘက်ဆိုင်ကိုပြင်ရင်နဲ့ကြည့်လိုက်တဲ့အခါဩတရားမင်းကိုအတင်းတရားမင်းအသားမဲယုံနဲ့မဲနဲ့တယ်လို့ပြောလို့များအကုသိုလ်ဒုတိုက်တွေလုပ်နေတဲ့ပုဂ္ဂိုလ်မှမဲတဲ့ပုဂ္ဂိုလ်ဖြစ်တယ်။အသားမဲတိုင်းမဲတဲ့ပုဂ္ဂိုလ်မဟုတ်ဘူးနော် အာဟုသုဒုတိတွေလုံးနေဘလောက်ဖြူဖြူဖြူပွေးနေပြီနဲ့အဲ့ဒါမဲတဲ့ပုဂ္ဂိုလ်ပဲစိတ်မဲပေါ့ဟုတ်တယ်မလားစိတ်မဲစိတ်အတ္တသာဖြူစိတ်ကမဲမောင်းသူများတွေကိုမပေါင်းတော့ဘူးလားဟုတ်ဗျဟုတ်တယ်မလားအဲ့ဒါမဲတဲ့ပုဂ္ဂိုလ်ကအာဟုသုဒုတိတွေလုံးနေတဲ့ပုဂ္ဂိုလ်ကမဲတဲ့ပုဂ္ဂိုလ်ပဲအာဟုသုဒုတိတွေ ရှင်းပြပါဆိုတော့အလုံးစုံလူတွေကြီးရှင်းပြတာမလို့လူကြီးကပဲကာယဒုသရိုက်ကဘဏ္ဍပါဝတိဒုသရိုက်ကဟောဒုသရိုက်ကဒုသာသနာမှာဆိုရင်ကိုယ်ရည်လေးတွေလက်ရှင်ရစာသိရနာသာသင်္ခါရဟုတ်တယ်မလားခြားခြားဘာသာတွေမှာ professor တွေတော့မသိဘူးပါမောက္ခတွေတော့မသိဘူးအဲ့ဒီအရင်လွယ်လွယ်လေးပဲထင်လို့မရဘူးနော် ကိုရင်လေးတွေသိတဲ့စာလေးလည်းလို့မထင်နဲ့ကိုရင်လေးတွေသိတဲ့စာဘာမောက်ခါလေးတွေမသိဘူးကြာဘယ်သူလောကီစာတွေပဲသိကြနိဗ္ဗာန်ရောက်ပြောင်းကြတော့ဒုံတော်မသိကြဘူးနော်ရောရောအဲအခုအဲ့ဒါလူစရိုက်10ပါးအကျို့တို့ဒီများနဲ့တိုက်ဒီနောက်သာဆိုရဲဒီများနဲ့ပြမလိုက်ကိုယ်တိုင်လည်းလုပ်ဒီများလည်းတိုက်တော့အဲဘုဒ္ဓဘယ်တွေလုပ်နေလဲသဘောတူအဲ့ဒါတွေမရှိဘူးလားရှိပါဘူး အဲ့ဒါကိုယ်တိုင်ကသူချင်းမစိတ်ပြီးဘောတယ်အဲ့ဒါမဲနေတဲ့ပုံကိုယ်ကြီးဘလောက်ပဲအသာဖြူဖြူသူကိုယ်နေလို့လူမဲနေလို့ပေါ်တယ်အဲ့ဒါဟုတ်တယ်မလားအဲဝတိတုတရလိန်ပြောတယ်ဉာဏ်ဉာဏ်ဉာဏ်ပြောတယ်ဘုဒ္ဓရဲ့စကားပြောတယ်သိမ်ဖြစ်တဲ့စကားတွေပြောတယ်လိန်ညာကောက်ချင်ပြီးပြောတာတွေများဘူးလားဒီမဲ့မဲပေါင်းနေတဲ့ပုံကိုယ်တွေဟုတ်တယ်မလား အနတ္တကမနောတုသလိုက်မေဇာပြာပါရမိစ္ဆာဒိဋ္ဌိသူတော်ဘာပစ္စည်းကိုကိုယ်ပစ္စည်းဖြစ်စေခြင်းအများနဲ့ကြံဘယ်လိုလုပ်ပြီးရအောင်ယူပါပါမလဲမြတ်ပစ္စည်းမြတ်သားများကုန်ပေါ့ဗျာဟုတ်လားအဲ့စိတ်တွေကကောင်းမှာမြတ်စွာဘုရားမကောင်းတာကိုမကောင်းမှန်သိအောင်ညွှန်ကြားပြတာကျေးဇူးတော်အနန္တရောလို့ဒေချာတွေ့ကြည့်အချို့အချို့ခေါင်းဆောင်တွေကမကောင်းတာကိုကောင်းတယ်လို့ပြောတာ ဒီမြတ်တတတတ်လို့ရှိရင်မင်းကောင်းကင်ဘုံရောက်နိုင်မယ်လို့လုပ်တာဒေဝတရောက်မဲ့ဟာကောင်းကင်ဘုံရောက်မယ်လို့ရောက်ပြန်ဖြစ်နေလားလောကတော့ပေါ့ဒါဆရာမရင်တတန်တရာလုံးမဟုတ်ဘူးဆရာဆရာအရင်ကြီးတယ်နော်အေးတို့မြတ်စွာဘုရားဆရာကောင်းဆရာမြတ်မကောင်းတော့မကောင်းဘူးမလုံးနဲ့တော့အောင်တယ်ဒီတရားနာဟုတ်လားဦးဇင်းတို့ဟောတဲ့တရားကိုဟောတာမဟုတ်ဘုရားတရားကိုဟောတာအဲ မနာမကောင်းမှုလုံးနဲ့သူများသားများနဲ့သူများပစ္စည်းဆိုကိုပစ္စည်းဖြစ်စေခြင်းနဲ့စိတ်နဲ့မတရားကြံစည်မနေနဲ့ကြံတိပါများရဲ့လက်တွေပါတော့မယ်လေအဲအဲ့ဒီမကောင်းတဲ့စိတ်တွေကြောင့်ဘာစိတ်ဖြစ်နေတာမှာရုပ်ရုပ်ပြတိုင်းမကောင်းတဲ့စိတ်စိတ်ကပေါက်သွားတာပဲစိတ်ကြောင့်နှုတ်လက်ပုံပါတာလေအဲဒါပစ္စည်းကိုကိုပစ္စည်းဖြစ်ဖို့မကြံဘူးလေအခုမှသမားပစ္စည်းကိုကိုပစ္စည်းဖြစ်အောင်ဗိဇ္ဇာငါပစ္စည်းကိုကိုပစ္စည်းဖြစ်ရဗျာပါရ သူတစ်ပါးတွေကိုသိသိပျက်စီးခြင်းအဲ့စိတ်ကိုပေါင်းပါမိစ္ဆာဒိဋ္ဌိတဲ့ကံကံရဲ့အကျိုးကိုပြစ်ပယ်ယရဏသုံးဏကံကံရဲ့အကျိုးကိုပြစ်ပယ်ဘုရားသခင်ကဲတော်မူပြီးစာတရားဖြစ်ပါလားဘယ်လိုချင်တာလို့ဒုထောင်လက်ပြရင်ဘုရားသခင်ကဲလိမ့်မယ်မင်းတို့ဟာဘုရားသခင်ခံလိမ့်မယ်ဖယ်ယူတွေမှားဘူးလားဗျာရောကြောက်ဖို့ကောင်းတယ်နော်ဒီတိချာချာတွေးကြည့်ပါအမှန်တကြောက်ဖို့ကောင်းတယ် အဲ့ဒါကိုယုံကြည်ပြီးအာဟုသူတွေလုပ်မယ်ဆိုရင်ကိုပဲမခံဘူးလားပြောတဲ့လူကလည်းဘုံမသိဘာမသိပြောတာနားထောင်တဲ့လူကလည်းပဲညံ့ယုံတာပဲညံ့ပြောတဲ့လူနဲ့ညံ့ယုံတဲ့သူနဲ့တဲဥမှာသွားဆုံးပေါ့ဗျာအဲအဲ့ဒါကြောင့်မလို့ရောရင်တရားနာဖို့တရားဆောင်ဖို့ထားဖို့အရေးမကြီးဘူးလားဗျာမြန်မာလူလေးတာနဲ့ရိုးရိုးဆောင်နေအများကြီးရှိပါတယ်ဗျာဟိုကအင်္ဂလိပ်လိုဖတ်ရမှာအထေကြီးအင်္ဂလိပ်ကအမှားတွေအများကြီးရှိတယ်ချို့ဟာ ဘာကြောင့်ဆရာတော်ဘုရားကြီးရှင်းပြထားတာခဏခဏကြားဘယ်ဘာသာပြန်လိုက်တာမှားတယ်ထို့ဟာမပြန်တတ်ဘူးဆိုတရားတော်နဲ့ပတ်သက်တာလေလေမြန်မာမြန်မာလူမြန်မာပြန်တတ်တာဒါမမောင်လေးတို့ဘာလို့ရေးထားတာတော်ကောင်းတာပဲဗျာပိဋကတ်တွေပြန်ပြီးတော့မြန်မာလူရေးထားတာလေအေးအဲ့ဒါတွေကိုဖတ်ပါတဲ့ဘုန်းကြီးတော်ဆယ်လေးဆန်ကားတိုင်းတိတ်ပြီးတော့ဝဲတယ်ပိဋကတ်တော်မှာအဲ့လောက်မပေးရပါဘူးမြန်မာပြန်နေလေအဲ့ဒါဖတ်ပါလားအဲ့ဒါကျွန်တော်မဖတ်ချင်ဘူး ဟိုမှာလျှောက်ပြီးတော့ဂိတ်ကစားလို့ပဲလုပ်တယ်ဂိတ်ကစားကြာရင်ကြောင်လောင်ဖြစ်ပြီးတော့စိတ်ချောင်သွားလိုက်တယ်နော်အဲအဲ့ဒါမလို့မြတ်စွာဘုရားရဲ့တရားတော်တွေဟာဒီမျက်စိကောင်းနေတော့မသေးခင်မှာတတ်နိုင်တယ်မြတ်ဖတ်ကြမှတ်ကြကြတော့စာပေကိုမပြစ်ပယ်နဲ့ဒီကတရားသမားတွေကစာပေကိုမပြစ်ပယ်နဲ့စာပေကဘုရားဟောထားတာဥဒိဋ္ဌပါဆင်ရမှာနော်ဆိုတော့ ကိုတတ်နိုင်တော့ဗတ်မဝိတ္တရှိတဲ့ခါကျတော့ရှောင်းနိုင်တိနိုင်နဲ့ဆောင်ရွက်နိုင်တယ်ကောင်းတာမှန်မှန်သိတော့ရှောင်းတိနိုင်တယ်ပေါ့ဗျာကောင်းတာမှန်သိတော့ဆောင်ရွက်နိုင်တယ်ပေါ့အစားပေးမလားဆိုတော့အေးသာသနာပမှာတဘိုးတွေရှိစားပေးမရှိဘူးဆိုတော့သာသနာတွင်မှာမှဗုဒ္ဓစာပေတွေရှိအဲ့တော့အဲ့ဒါကဖတ်ပါဒါပေတွေလေ့လာပါသင်္ကန်းတွေတက်ပါနောက်ပြီးတော့အချိန်ရရင်လည်းကျူးသားအထုတ်ပါ မြတ်စွာဘုရားတရားတော်တွေဟာနေ့တည်းကပါတသိကြိုးစားထားမှဒီတရားတွေပြန်ဟောနိုင်တာနော်ဗိဒ္ဓဗျာပါဒမိစ္ဆာဒိဋ္ဌိဗိဒ္ဓသူဘာပစ္စည်းကိုပစ္စည်းဖြစ်စေခြင်းလားဗျာပါဒသူဘာတွေကိုပစ္စည်းစေခြင်းလားမိစ္ဆာဒိဋ္ဌိအယူမာတာအဲ့ဒီဆယ်ချက်ဟာကျူးတဲ့တရားတွေလားမဲတဲ့တရားတွေအဲ့ဒီတရားတွေပြည့်နေတဲ့ပုံကိုယ်တွေ အဲ့ဒီတရားတွေပြည့်နေတဲ့ပုဂ္ဂိုလ်တွေကလူမဲတွေလို့ခေါ်တယ်တော့အဲအဲ့ဒါမှမဲနေတဲ့လူကြီးတဲ့အသားမဲတိုင်းမဲတာမဟုတ်ဘူးတဲ့မြတ်စွာဘုရားမြတ်စွာဘုရားအလောင်းပေါ့ဗျာမြတ်စွာဘုရားသူဟောတာတော့မြတ်စွာဘုရားဟောတာအဲ့တော့မှယသိအဲ့ဒီနောက်ကနေပြီးတော့ယသိညို့မဲတယ်လို့လာပြောတဲ့ဂျာမင်းကြီးက တရားတွေဟောလိုက်တဲ့အခါကျတော့ဒုစရိုက်တွေဒုစရိုက်တွေဒုစရိုက်ကိုရှောင်လိုက်ရင်ဒုစရိုက်ဖြစ်တယ်လေအဲနောက်တစ်ခါထပ်ပြီးတော့ပုညကိရိယာဝတ္ထု10ပါးကျူးစားလိုက်တော့ကုသိုလ်တွေထပ်ဆုံးမသွားဘူးလားဗျာပုညကိရိယာဝတ္ထု10ပါးဆုံးကြရအောင်ဒါနာသီလဘာဝနာအပ္ပဒါယနာဝေယဝိသအတိဒါနာအတ္တဝရဏမာသဝနာ မာဒေဝနာဒိဋ္ဌိတုဓမ္မဘုံလုံးမရှင်းတော့ပါဘူးအဲ့ဒါဒါနသီလဘာဝနာပေါ့ဟုတ်လားဒုစရိုက်တွေကိုရှောင်ကျင်တယ်ဆိုတာဂိုင်းကုရှုအောင်ရှင်းပြတာအများအတွက်သူတစ်ပါးအတွက်မိမိအနိနာခန္ဓာမိမိရဲ့စိတ်ကိုမိမိအလိုမလိုက်ဘဲနဲ့အနိနာခန္ဓာဒုစရိုက်တွေကိုရှောင်ကျင်လိုက်ဒီမှာငါးပါးဒီလာထိုင်နေဆိုပါလို့ဥဒ္ဒတမတဝံနောဇာဥဒ္ဒိနတမမောင်ဉာဏ်ပြောပြတဲ့တမတော်ဘူး မိမိရဲ့စိတ်ကိုအလိုမလိုက်ပဲနဲ့အနိနာခံရှောင်ကျင်တာမလားရှောင်ကျင်ုံနဲ့မပြီးသေးဘူးတဲ့သူများပန့်ဖို့ပြရသူများမတတ်ဘူးဆိုပါတော့မတတ်ဘူးဆိုသီလဖြစ်သွားပြီဝါရိတသီလရှောင်ကျင်လိုက်တော့ကုသိုလ်ရသွားပြီဗျာဟောထပ်ပြီးတော့ကုသိုလ်တိုးပွားဖို့အတွက်ကြတော့အသက်တတ်အသက်တတ်တာကိုရှောင်ကျင်ုံနဲ့မကဘူးသူတို့ဘာတွေအသက်ရှင်ဖို့ချမ်းသာဖို့အတွက် ဇီဝိဒဒါနစေကုပေးတာစားစာကျွေးတာထောက်ပံ့ပေးတာကိုဆရာအောင်ဆရာမတွေစေကုပေးတယ်မလားတော့အဲသူမားတွေအသက်ရှင်အောင်စေမကုရင်သေတော့မှာပဲကြားလာနေတဲ့ပုံကမကူပဲနေပြီပါလားသေမှာအဲ့တော့ဆရာဝန်ဆရာမတွေပြုပြလို့အသက်ရှင်သွားတာမလားအဲအဲ့လိုစေတနာနဲ့ပံ့ပိုးပေးတယ်ဟောဒါနာသီလာ ဘာဝနာအကုန်လုံးပါဘာဝနာသဘောအေးအဲ့ဒါအနိနာခန္ဓာကကဒုစရိုက်10ပါးကိုရှောင်မြင်တာကအနိနာခန္ဓာပုံမြတိယဝိသု10ပါးကိုဆောင်ရွက်တာကပန့်ပိုးပေးတာမကောင်းတာတွေကိုလည်းရှောင်မြင်ရကောင်းတာတွေကိုလည်းပန့်ပိုးပေးရမြတ်စွာဘုရားနိဗ္ဗာန်ရောက်အခြေခံနဲ့အစညွှန်ကြားထားတာနော်ကျေးဇူးတင်ဆက်လို့ပုံမှန် လောကီစာပေတွေအများကြီးရှိတယ်ဘာနာဗေဒဇီဝဗေဒအာဗေဒတွေဗေဒတွေလောကြီးလောကြီးတွေအများကြီးပဲအဲ့ဒီထက်မှဒါတွေပါရဲ့မပါဘူးနိဗ္ဗာန်ရောက်ဖို့ဘာမှမပါဘူးနိဗ္ဗာန်ရောက်ဖို့တရားတွေမြတ်စွာဘုရားဟောတဲ့ထဲမှာပါတာတော့အဲအဲ့တော့အနိနာခံတယ်ဆိုတာဒုစရိုက်10ပါးကိုရှောင်ချင်တာဘုညာကရိယာဝတ္ထု10ပါးကသူတစ်ပါးကိုပန့်ပိုးပေးတာခလေးလေးကြည့်ပါလား ပြစ်ထားရင်ပြေသွားမှာမိကဓမ္မကပြုစုလို့လူလားပြောက်ပါလားမလားမိကကျေပြီးဖြစ်ဖို့အဲ့ဒီလိုပဲလူအချင်းချင်းကုညီဆောင်ရှောက်ပြီးတော့ဈာမိုင်းဘဝဈာမိုင်းကောလူတွေရောတရိษံတွေရောကုညီပပို့ပေးတာကျွေးမွေးတာထောက်ပံ့တာမစားတာရာကုညီပေးတာလူမှုကုညီအတင်းတွေပါတယ်ထောက်ပံ့ပေးတာဘုံရောက်ကြရဝု10ပါးတည်းမှာပုံပါတယ်ဟုတ်တယ်ဘောအဲအဲ့ဒီလိုဆောင်ရွက်ပေးတဲ့ပုံကူတွေကအမဲကိုရှောင်ပြီးတော့အဖြူဆောင်တဲ့ပုံကူအဲ့ဒါလူရှုတွေ ကုသိုလ်ကောင်းလုပ်တဲ့တွေလေအဲ့ဒီတရားတွေဟောလိုက်တော့တရားမကြီးကသဘောကျတာနဲ့ပဲအဲ့လိုဆိုရင်ရှင်ရသေးလိုအပ်တဲ့စုကိုတောင်းပါလိုလားတဲ့စုကိုတောင်းပါသင်တရားမင်းစုပေးမယ်ဆိုလို့ရှိရင်ကျွန်တော်လိုချင်တဲ့စုတွေတောင်းပါမယ်တရားကောင်းတယ်မမှန်မိသေးလားဒီပါပါလေး အေးတရားမင်းမပေးနိုင်တဲ့ညာဟုတ်တယ်မလားအဲ့တော့မြတ်စွာဘုရားအလောင်းကန္နာယတိကတောင်းတယ်အလွန်အမျက်မထွက်တဲ့ပုဂ္ဂိုလ်ဖြစ်ရပါဘူးအလွန်မပြစ်မှားတဲ့ပုဂ္ဂိုလ်ဖြစ်ရပါဘူးဒေါသနဲ့ပတ်သက်လို့မျိုးအလွန်အမျက်မထွက်တဲ့ပုဂ္ဂိုလ်ဖြစ်ရပါလို့အလွန်မပြစ်မှားတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ နောက်တစ်ခါအလွန်မတက်ဆွမ်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့အလွန်မချစ်ခင်တဲ့ပုဂ္ဂိုလ်ဖြစ်ရပါလို့တို့တော်ရည်ဉာဏ်ဖွင့်တာအဲ့လိုဆိုပါပါသွားမောဟပါသွားတယ်ပါပါသွားပါလေတော်ရည်အောင်နေတဲ့တရားနာနာဉာဏ်ဖွင့်တာလောဘမှာလည်းမောဟပါမောဟကြောင့်လောဘဖြစ်ရတယ်အဲ ဒေါသကလည်းမောဟပါလာတယ်မတိမလိမ္မာလို့လောဘဒေါသဖြစ်တာပါတယ်မောဟပါပိတာပဲဒေါသဖြစ်လို့မောဟပါပိတာအဲဝိသကုယကိုယ်ကိုယ်လည်းတဏှာအဲတဏှာဝရအဲ့တော့အလွန်အမျက်မထွက်သောပုဂ္ဂိုလ် ဖြစ်ရတာမျိုးဤအဲ့ဒါရှင်းပြပါဦးတရားမင်းမပေးနိုင်ဒီစုတွေတရားမင်းပေးလို့မရအောင်နာမင်းတွေပေးလို့မရအောင်နော်ယောဂီအဲအဓိပ္ပာယ်လေးတွေကြည့်ရအောင်အလွန်အမျက်မထွက်သောပုဂ္ဂိုလ်ဖြစ်ရပါလို့ဤရိုးရိုးလေးပြောလိုက်လို့ရှင်အမျက်ရင်ထဲမှာစိတ်ဆိုးမှုအလွန်နှဲတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ရဟန္တာမဖြစ်သေးတော့စိတ်ဆိုးတာရှိမှာပေါ့အလွန်ကိုစိတ်ဆိုးမှုအလွန်နှဲတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ နကတော့ရိုးရိုးလေးပြောရင်တော့အလွန်အမြတ်မထွက်တဲ့ပုံကိုဖြစ်ရပါစိတ်ဆိုးစိတ်ထဲကစိတ်ဆိုးတာအလံအမတန်နဲတဲ့ပုံကိုဖြစ်ရပါမြတ်တယ်လို့ရှိရင်သူတစ်ပါးတွေစိတ်နဲ့ပြင်မာမယ်နောက်တစ်ခါသူတစ်ပါးတွေကိုပြင်မာရင်မိမိလည်းပဲစိတ်ဆင်းရဲစိတ်ဆင်းရဲတော့ကိုယ်ဆင်းရဲစိတ်ဆင်းရဲကိုယ်ဆင်းရဲလို့ရှိရင်တမာတိရပါမရပါဘူးအတမာတိမြန်တယ်လို့ပြောတဲ့နေရာကိုပေါ်တယ် အဲ့ဒီသဘောကိုသိပြီးတော့တရားလူတရားနဲ့လည်းမရအောင်အဲ့ဒီစိတ်နဲ့သိရင်မကြအောင်ပဲနော်အလုံးအမျက်မထွက်သောပုဂ္ဂိုလ်ဖြစ်ရပါလို့ဒီရောယူတာအတူယူပါမှာနော်မြတ်စွာဘုရားရဲ့တရားတော်လေးဆိုတာအတူယူပါမယ်ပထမနာကြားရမယ်သိအောင်လို့သိပြီအဲ့သိတဲ့အတိုင်းကျင့်နိုင်အောင်ကြိုးစားဘုံတော်ကနေဘုံတော်ဘုံတော်ကနေကျင့်စဉ် မြတ်စွာဘုရားရဲ့ဘုံတော်ပထမကြည့်ဘုံတော်ကနေပဲရောက်အောင်မလဲအဲဘုံတော်ရပြီလားပြီးပါအဲကြည့်တယ်ရောက်ပါအရဟံဣတိတာမြေကြီးကြီးကဝိစေကြတော်မူသောမြတ်စွာဘုရားကုသိုလ်ရမပြီးသေးဘူးလေဘုရားကုသိုလ်ရအောင်ဟောတာနိဗ္ဗာန်ရအောင်ဟောတာနော်မိမိတို့ကိုယ်တိုင်လည်းကိလေသာကင်းစင်အောင်ကျင့်ရမယ်ကြိုးစားမယ်ဒီစိတ်ကိုဖြစ်ရမှာနော်အလုံးအမျက်ကတော့တော့ကိုယ်ကိုဖြစ်ရပါလို့ကြီး ဩဘုရားအလောင်းဘဝတဲ့စိတ်ထားနော်မော်မြတ်ကြည့်ပါဘုရားမဖြစ်သေးဘူးနော်ဘုရားမဖြစ်သေးဘူးဘုရားအလောင်းဘဝပြောနေတော့အလွန်အမြတ်မထွက်သောပုဂ္ဂိုလ်ဖြစ်ရပါဘူးအဲ့ဒါယောဂီတို့ဘုရားဟောတာလည်းသင်တော်လည်းပဲအလွန်အမြတ်မထွက်သောပုဂ္ဂိုလ်ဖြစ်အောင်ကြိုးစားလို့ပြောရမြောက်လားအဲ့ဒီကိုညာရောကအလွန်များစိတ်ထဲမှာစိတ်ဆိုးတာရှိတယ်လေတော် အဲ့စိတ်ဆိုးစိတ်ညစ်တွေနဲအောင်နဲတဲ့ဖြစ်ရပါလို့အလွန်နဲတဲ့ပုံကိုဖြစ်ရပါလို့စိတ်ဆိုးစိတ်ညစ်တွေအလွန်နဲတဲ့ပုံကိုဖြစ်ရပါလို့သူတို့အားတွေကိုရန်တွေ့ကျင်တာစိတ်ဆိုးတာဒေါသဖြစ်နေတာဆဲကျင်တာဆိုးကျင်တာတက်ကြွတဲ့ဒေါသလို့ခေါ်တယ်မိမိရင်ထဲမှာလွမ်းလျာဆွေးတရားတွေတွေးလို့မစားနိုင်မတော့နိုင်လွမ်းဆွေးနေတာလည်းပဲဒေါသပဲစုပ်နစ်တဲ့ဒေါသလို့ခေါ်တယ် အဲ့ဒါတွေအလွန်နည်းရပါလို့ဤလို့ဆူတောင်းဆိုတော့ကောင်းဆူတောင်းနဲ့တော့မရအောင်ကျင့်ရမှာလားအလွန်အမြတ်တော်သောပုဂ္ဂိုလ်ဖြစ်ရပါလို့အလွန်မပြစ်မှားတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ပြစ်မှားတယ်ဆိုတာလက်တွေချီတွေပါလာခုနကတော့စိတ်ထဲမှာနဲ့စိတ်ဆိုးတာစိတ်ဆိုးတာစိတ်ထဲမှာနဲ့စိတ်ညစ်တာစိတ်ဆိုးတာအခုကျတော့ပြစ်မှားတယ်ဆိုတာလက်တွေချီတွေနှုတ်တွေလက်တွေချီတွေပါလာ အဲ့ဒီလိုပြစ်မှားတဲ့ပုဂ္ဂိုလ်လည်းမဖြစ်ချင်ဘူးပဲအလွန်မပြစ်မှားတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဒီအလွန်ဒေါသနဲ့တဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဒီဒီဘောတော့ဟာလားအဲ့ဒါဘယ်လိုကြောင်းတာပါလဲဘုရားအလောင်းဘုရားအလောင်းကာဏယသိကြောင်းနဲ့ဆုအဲ့ဒါနာမည်ပေးထားတရားမျိုးမပြီးနိုင်လဲဆုဆိုအဲ့ဒါဟုတ်လားဟာလားအာရွှေတမွေတို့ညီမကြီးတို့ရောပေးလို့ရတယ် အာတဝိရှိတဲ့ပရမယာလူချင်းနဲ့ရော့မင်းတို့ရဟာမှရန်သူတွေကိုကာကွယ်နိုင်တဲ့လှံပြန်ကြီးလူချင်းအောင်ရော့မင်းတို့ရဒါမှမပေးတဲ့လှံတို့ဘာလို့သဘောမင်းကြီးတို့ဘာလို့မှရှိတယ်လေနော်ဒါမင်းကြီးတို့ဘာလို့မှလည်းရှိသေးတယ်မကျန်စစ်သားတိုင်တိုင်းနော်ဒါမှမပေးထားတဲ့လှံပြန်မောဗျအဲရန်သူတို့ပြင်းပြင်းမပြင်းပြစ်လိုက်ရင်မောထိတာအဲ့ဒါမျိုးတွေတောင်းရင်ချင်းင်းဆက်ကြတောင်းလိုက်ရတယ်ပန်းရထန်တောင်းလိုက်ရတယ် အာအမှန်တကိုးကြည့်တဲ့ဓာတ်လုံးတွေပေးပါဆိုတောင်းပြရအဲ့ဒါကြီးတောင်းရအဲ့ဘာစုတောင်းပါအလွန်အမျက်သက်သောပုဂ္ဂိုလ်ဖြစ်ရပါလို့ဤအလွန်မပြမသောပုဂ္ဂိုလ်ဖြစ်ရပါလို့ဤအလွန်မတဆုံးသောပုဂ္ဂိုလ်ဖြစ်ရပါလို့ဤအလွန်မချစ်ခင်သောပုဂ္ဂိုလ်ဖြစ်ရပါလို့ဤလေးလို့ပဲရှိသေးတယ်ဟုတ်လားအဲ့တော့ပရမအလွန် အမျက်မထွက်သောပုဂ္ဂိုလ်ကစိတ်ဆိုးမှုအလွန်နည်းတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဤဘောပေါအောင်ပြောတာဟုတ်လားအလွန်မပြစ်မှားတဲ့ပုဂ္ဂိုလ်ဆိုတာလက်တေချေတွေနဲ့ပြစ်မှားတဲ့ဒေါသအမတန်နည်းရပါသူများကိုပြစ်မှားလို့တဲ့ဒေါသအမတန်နည်းရပါလို့ဤအဲ့နှစ်ခုတော့ပဲစဉ်းစားကြည့်တာအဲ့ဒါနတ်တွေတရားမင်းတွေကနေရော့အင်းပြေလို့ရပါဘူးပြေလို့မရတော့ဘယ်သူကပေးမှရ အေးကိုယ်ကိုယ်တိုင်ကြိုးစားမယ်ဆိုတော့ဟုတ်တာပဲကိုယ်ကိုယ်တိုင်ကြိုးစားတယ်ဆိုတော့ဒီခန္ဓာကိုယ်ကြီးနဲ့တည်းမရဘူးတည့်ရဘူးသွားဟုတ်လားဘယ်လိုလဲပြောရတော့ကိုယ်စိတ်နဲ့ကိုယ်ကြိုးစားရမယ်ပေါ့ဗျာသတိပညာနဲ့ကြိုးစားရမယ်ပုံပြီးကြည့်ရအောင်ပြောအဲ့ဒီစုတွေကိုအခဓမ္မကပေးနိုင်တယ်တော့အခဓမ္မမမီလေးလားအေးတရားရည်နာတော့တတ်မှန်ပြီသီလနဲ့ပညာ သီလသိက္ခာပညာသိက္ခာဥမာသီလလည်းလုံးလုံးနဲ့ဉာဏ်ပညာလည်းကြီးမားတယ်ဆိုလို့ရှိရင်နာမင်းတရားကြီးဓမ္မမင်းတွေမပေးနိုင်တဲ့ဆုဥပဘုလို့လူရဟလားသီလလည်းဆောင်းရှောက်တယ်ဉာဏ်ပညာလည်းကြီးမားတယ်ရိုးရိုးအဲလောကောင်းတရားတွေကြာကြာနာနာသိတဲ့ဉာဏ်ပညာကြီးမားတယ်ကုသိုလ်အကုသိုလ်ကြောင့်အကျိုးသမထဝိပဿနာ သာသနာလင်မဲ့သံဃာလင်မဲ့တရားသံဃာခွင့်ကြောင်းတဲ့တရားအာဒါကညစ်ကြေးတဲ့တရားဒါကဖြူစင်တဲ့တရားအဲ့ဒီလိုကြာကြာနာနာသိမယ်ဆိုရင်အဲ့ဒီသီလနဲ့ပညာကအဲ့ဒီစုကိုပေးနိုင်တယ်ပြည့်အောင်အဲ့ဒီဉာဏ်ပညာရှိမှဒီဖြစ်တယ်ဖြစ်မှာပေါ့ဗျာအဲ့ဒီဉာဏ်ပညာမရှိဘဲနဲ့ကျင့်ကြမှာမကျင့်ကြဘူးမကျင့်ကြဘူးများသောအဖြစ်လူတွေကစိတ်ဆိုးတာဘုံဘူးမင်းကစိတ်သိတယ်မလားဘာမှလို့လည်းမသိ ငါတစ်လို့လုပ်ပတာပဲဟောက်ပါဦးစားနဲ့ဂုံဘယ်ဟုတ်ကြမယ်စိတ်ကိုဂုံဟုတ်တယ်မလားအဲတော့ဘယ်ချို့ကြတော့ပြောတော့မပြောဘူးဇာတ်ကသိမပြောတော့တစ်နဲ့ဆိုတော့ဓာတ်နဲ့ပြစ်ခုတ်လိုက်တာပဲအဲ့ဒါကောင်းတဲ့စိတ်လားမကောင်းတဲ့စိတ်အဲ့ဒါကိုဘုံယူနေတယ်ဟုတ်တယ်ကြီးကြတဲ့လူတွေကလည်းအဲ့လိုလုပ်တယ်ဆွတ်ဆတ်တယ်အဲ့ဒါဘေးကလည်းပဲအိုက်တိုင်းလုပ်တယ်ကိုယ်ကလည်းအဲ့ဒါသဘောကျညာသွားဖြစ်တယ် လူငယ်တွေကြည့်ပါလားနားတော့အဲ့ဒါသဘောကျမမူယူနဲ့နားလိုက်ကြားလိုက်ပြောလိုက်ဆိုလိုက်လုပ်လိုက်ကိုယ်ဆိုင်ရှိကိုယ်လိုက်တတ်ဆရာရှိတတ်လိုက်ဟာအဲ့ဒါသဘောကျချုပ်ချုပ်ပြောပါတယ်အဲ့ဒါသဘောကျမှလားပယ်ရမှာလူမိုက်စိတ်တွေဒုက္ခပေးမဲ့စိတ်တွေကိုပယ်ရမှာတော်လို့အဲ့ဒါကြီးကိုဘုံယူမနေနဲ့ဘုံယူရင်ဒေဟောတဲ့ကြမှာပဲလားမကောင်းတဲ့စိတ်တွေလေအဲမကောင်းတဲ့စိတ်ကိုအတုမယူအောင်လား ဒါကြောင့်ပေါင်းသင်းရအရေးကြီးတယ်နော်ဆိုတော့အနေချင်းချင်းပဲဖြစ်ဖြစ်ညီကိုချင်းပဲဖြစ်ဖြစ်အဲဆွေမျိုးချင်းပဲဖြစ်ဖြစ်ပေါင်းတဲ့ဆိုတဲ့ပေါ်စိတ်ကပါတော့အရင်ကမှလည်းပေါင်းရင်မဖြစ်တာရဲမတော့မှမနေနိုင်ဘူးကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားဖြစ်တဲ့ဆိုဖိုးပဲကြိုက်မယ်တတ်မဖြတ်ဘူးဖြစ်တယ်ဆိုဖိုးပဲကြိုက်မယ်တတ်မဖြတ်ဘူးအဲကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားသူယောဂီသူတော်ကောင်းတွေကိုအဓိကဟောတာနော် အဲယောဂီသူတော်ကောင်းတွေကိုဟောနေတာလူပေါင်းစုံကိုအဓိကဟောတာမဟုတ်ယောဂီတွေကိုအဓိကကြီးဝယ်ပြီးဟောတဲ့တရားယောဂီတွေတရားရတဲ့ကြောင့်ဟုတ်လားတရားမလို့ခြင်းနဲ့သူကတော့သူ့အတူသူ့လိုက်တယ်အဲ့အဲ့ဒါလေးပယ်ရမှာနော်သူတော်ကောင်းအဲ့ဒါအလွန်အမြတ်အလွန်အမြတ်မထွက်တဲ့ပုံကိုဖြစ်ရပါဘူးစိတ်ထဲမှာဒီဟာကိုစိတ်ဆိုးတဲ့စိတ်နဲ့ရမယ် ရွတ်ကောင်းဟလားဒီစိတ်ကဆိုးနေနောက်ပါဇက်တူလက်တူပါတော့မယ်လေအလိုပဲစိတ်ဆိုးမှုနေတဲ့ပုဂ္ဂိုလ်ဖြစ်ရပါလို့ဒီအဲ့ဒါကိုဘလူကပေးနိုင်လဲဧကဓမ္မကပေးနိုင်တယ်အဲကြောင့်လူမထွက်ကြနဲ့လက်ချင်းဝိတန်ခါဝိလူမထွက်နဲ့သီလဟောက်တဲ့တရားတွေပေးနိုင်တယ်အဝိလဲလိုက်တာနဲ့စိတ်ကလွတ်သွားပြီနော်ရော အဲလွတ်လွယ်သူကတခုဆိုပွက်ဆယ်ပေါ့သူကဒါဆိုလေကောသနာတစ်ဖြစ်သွားဟုတ်တယ်မလားအဲ့တော့ဒီတီလာဒီသိဆောင်ဆောင်ခုနကပေါင်းပြတဲ့တရားကိုပေးစွမ်းနိုင်ဒီတီလာရတဲ့အခါကျတော့ရုပ်တရားနာတယ်တရားထုတ်ပါတယ်ပညာတယ်ပညာဟုတ်တာဗျာအဲ့ဒီသီလနဲ့ပညာဟာအကြမ်းမပေးနိုင်တဲ့စုပေးနိုင်တယ်ဒါကိုပြောတာဟုတ်လားဒီကိတ္တမှာဆက်ကြတာဒီလိုတွေ့ရဒီလို

à.